နေ့ညကပြောခဲ့တဲ့ဓမ္မစက္ကဗောဓနာသုတ်တံအထိပေါ့နော်မေးစရာများဘာရှိကြလဲအဲဒီတော့ဒီဓမ္မစကြာဒေသနာတော်ပြီးဆုံးတဲ့အချိန်အခါမှာအရှင်ကုဏ္ဏညမထေနှင့်၁၈ခရီးသောမြမတို့သည်တစ္ဆာလေးပါးကိုထုတ်ထွင်းသိမြင်တော်မူသွားကြပါတယ်။ လက်တွေကတော့အသင်ချေနဲ့ခြီးပြီးတော့သစ္စာလေးပါးကိုထုတ်ထွင်းသိကြတယ်လို့ဆိုတယ်နော်နည်းနည်းဘုန်းကြီးစကားကတ်ပြောတော့တော့မဟုတ်ဘူးဒီနေရာလေးမှာတခုထပ်ပြောချင်တာကအရှင်ကွန်းနေညမထေထိုးထွင်းသိမြင်တော်မူအပ်တဲ့သစ္စာလေးပါးနဲ့နတ်မြမာတွေထိုးထွင်းသိတဲ့သစ္စာလေးပါးဟာတူညီသလားမတူညီဘူးလားတူညီတယ်ဒီချက်ကနည်းနည်းအရေးကြီးနေတယ်သူတို့ကဒီ ယုံနံပရမတရားတွေကိုမြတ်စွာဘုရားကနတ်ပြည်မှာသာဟောတယ်လူပြည်မှာဟောတာမဟုတ်ဘူးဒါကြောင့်လူတွေသိဖို့မလိုတဲ့သဘောမျိုးပြောတယ်အဲ့ဒီစကားကိုဘုန်းကြီးကထပ်ပြီးကပ်ပြောမယ်ဆိုရင်ပေါ့ခုဓမ္မစကြာဒေသနာတော်ဟောတာကတရားဥပဲမြတ်စွာဘုရားဘုရားဖြစ်တော်မူပြီးနောက်နှစ်လမြောက်ဝါဇုလပြည့်နေ့မှာဟောတော်ဟောတော်မူတာဖြစ်တယ် အဘိဓမ္မာဒေသနာတော်ကမြတ်စွာဘုရားခုနဝါမြောက်ကြမှနတ်ပြည်မှာတက်ဟောတာအဲ့ဒီအချိန်ခါမှာနတ်ပြည်မှာတွေကသစ္စာလေးပါးကိုထိုးထွင်းသိတဲ့အချိန်ခါမှာအဘိဓမ္မာဒေသနာတော်ကိုသူတို့နာကြားခွင့်မရသေးတဲ့အချိန်ပဲအဘိဓမ္မာဒေသနာတော်ကိုမြတ်စွာဘုရားလည်းမဟောရသေးပါဘူးဒါကြောင့်ဒီယုံနာပရမတ်တရားတွေဟာအရှင်ကုဏ္ဏညာလည်းထိုးထွင်းသိမြင်တော်မူပါတယ်ကုတ္တရာဘုန်းကြီးဥက္ကဋ္ဌိတော်လည်း သင်္นานပို့ချနေတာဖြစ်တော့ဘုသူတ္တတော်ရှိကြမှာပါရုပ်တော်မြည်ဒီမှာကလတ်ခေါ်တဲ့အမှုန်လေးတွေအနေနဲ့ဖြစ်ပါတယ်ယုတ်ကလအနေနဲ့ဖြစ်တော့ဒီယုတ်ကလသည်ယုတ်လားလို့မေးတော့မဟုတ်သေးပါဘူးယုတ်တို့ရဲ့အသေးဆုံးအဖွဲ့အစည်းတစ်ခုမျှသာဖြစ်ပါတယ်ဒီတော့ဒီယုတ်ကလကိုရှုမှုနဲ့ပတ်သက်လို့အနောက်တိုင်းကပုဂ္ဂိုလ်တော်ခင်များများကသိလက်မခံခြင်းဘူး သူတို့အကြောင်းပြတာကသုတ်တန်ဒေသနာတော်ဒီမှာမြတ်စွာဘုရားကယုတ်ကလကို ရှုဝင်ရဟောကြားထားတဲ့သုတ်တံဘယ်သုတ်တံရှိသလဲသူတို့ကဒီလိုမေးခွန်းလေးတွေမေးတယ်ဒီတော့ဘုန်းကြီးတို့ဘက်ကလည်းပြန်ပြီးတော့အကြောင်းပြရပါတယ်ဘုရားဟောဒေသနာတော်ကိုထင်ရှားပြမှသူတို့ကလက်ခံမှာဘုန်းကြီးတို့မဟာယောလောဘရသုတ်တံဆိုကြစို့နော်မဟာယောလောဘရသုတ်တံမှာဘုရားရှင်က ဓာတ်၆ပါးကမ္မထံကိုဟောကြားပြီးတော့မူပါတယ်အာနာပါနကမ္မထံကိုလည်းဟောပြီးတော့မူပါတယ်ဒီတော့အဲ့ဒီဓာတ်၆ပါးကမ္မထံကဘာတွေလဲပထဝီဓာတ်အာဘောဓာတ်ခြေဇောဓာတ်ဝါယောဓာတ်အာဂန္ဓဓာတ်ဝိညာဏဓာတ်အာဂန္ဓဆိုတာဘာလဲဒါပဲနော်အာဂန္ဓကကလာပန်ပြိစေတရုပ်ဆိုပြီးတော့အဘိဓမ္မဓာတ်သင်္ကြန်မှာလည်းဒါဖော်ပြထားပါတယ်ကလာပန်တရပြိစေတရူပ ယုတ်ကလတ်တစ်ခုနဲ့ယုတ်ကလတ်တစ်ခုရောရှက်မှုမရှိအောင်ပိုင်းခြားပေးနေတဲ့နေဇာဒေတာလေးပဲအဲ့ဒီနေဇာဒေတာကိုမြင်အောင်ရှုဖို့မြတ်စွာဘုရားကဒီမဟာယဝလောဘရသုတ်တံမှာလည်းဟောကြားထားတော်မူတယ်ဓာတုဝိပင်ကသုတ်တံမှာလည်းပုဂ္ဂုတတိမင်းသို့မဟုတ်ပုဂ္ဂုတတိအမျိုးသားပေါ့သူ့ကိုဟောကြားထပ်ပေးထားတော်မူပါတယ်အဘိဓမ္မာဒေသနာတော်ဝိပင်ပါဠိတော်မှာလည်းဒီအကသတ္တကိုမြတ်စွာဘုရားကဟောကြားထားတော်မူခဲ့ပါတယ်နော် အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကလည်းဘုရားရှင်ဟောတော်မူတဲ့ဤစနစ်ကိုဤမိပြီးတော့မဟာရာဟုလောဝါဒသုတ်တံပေါ့နော်မဟာဟတ္တိဗဒောပမသုတ်တံမှာဟောကြားထားတော်မူခဲ့ပါတယ်ဒီတော့အာကာသကိုမြင်အောင်ရှုပါဆိုတာကယုတ်ကလတီရဲ့နေဇာဒေတာအပိုင်းအခြားလေးကိုမြင်အောင်ရှုပါလို့ဟောလိုက်တော့ဘာဖြစ်လဲယုတ်ကလကိုသွားတွေ့ဆိုလိုတာက ယုတ်ကလတို့ရဲ့အပိုင်းခြားဖြစ်တဲ့နေကြဒေသကိုသိအောင်ရှုဖတ်လို့ပြောလိုက်ရင်ယုတ်ကလကိုသွားတွေ့ယုတ်ကလကိုတွေ့မှယုတ်ကလတစ်ခုတစ်ခုမှတည်ရှိနေတဲ့ပထဝီအာဘောတေဇောဝါယောအစင်းအနယတာဩဇာစတဲ့ဒီယုတ်ကလေးတွေကိုခွဲခြားစိတ်ဖြာသိမှဖြစ်တယ်ယုတ်ကလကိုမှဒီပုဂ္ဂိုလ်တယောက်ကမမြင်သေးရင်ဒီယုတ်ကလတစ်ခုအတွင်းမှာတည်ရှိတဲ့ဒီပရမတ္ထဓာတ်ယုတ်တရားလေးတွေကိုခွဲခြားစိတ်ဖြာသိဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး ဒီအတွက်ကြောင့်အခက်ခရာကသူကရှင်းထားတယ်ဒီအာဂန္တဓာတ်ကိုမြတ်စွာဘုရားရှုပါလို့ဟောကြားတော်မူခြင်းသည်လက္ခဏာဟာရနိတိနိအဖြစ်မြတ်စွာဘုရားဟောကြားတော်တော်မူခြင်းဖြစ်တယ်ဥပါဒာရူပဒတနာထံဓာကြီးလေးပါးကတော့ဘုန်းကြီးတို့မဟာဘုတ်လို့ခေါ်ပါတယ်နော်မဟာဘုတ်လေးပါးမှာကျွင်းကြံနေသေးတဲ့24မျိုးသောရုပ်တွေကိုဘာလို့လဲဥပါဒာရုပ်လို့ခေါ်တယ်ဓာကြီးလေးပါးကိုမိတွယ်ဖြစ်ပေါ်နေတဲ့ရုပ်တွေ အဲဒီဓာတ်ကြီးလေးပါးကိုမိတွေ့ဖြစ်ပေါ်နေတဲ့ဒီ24မျိုးသောရုပ်တွေကိုအာဂတဓာတ်ကိုဥတည်ပြီးတော့ရှုပွားသုံးသပ်ဖွင့်ရမြတ်စွာဘုရားညွှန်ကြားတော်မူခြင်းဖြစ်တယ်ဆိုပြီးအတိအကျရှင်းထားတယ်။ဒါကြောင့်ဘုန်းကြီးတို့ဒီလုပ်ငန်းခွင်တစ်ခုပြုလုပ်တဲ့အချိန်ခါမှာဘုရားဟောဒေသနာတော်တွေကိုကြက်ကြက်နက်နက်နားလည်ထားဖို့လက်ခံယုံကြည်ဖို့တော့လိုအပ်ပါတယ်နော်။တချို့ဓမ္မဂရိကာတွေကဘုန်းကြီးကိုနည်းနည်းဝေဖန်တဲ့အနေနဲ့ပြောတယ်။ဘာလဲ။ သူကကလေးဘွားတွေကဒီမျက်စိမိလိုက်ဒီအမုံလေးတွေတွေ့နေတာပဲဒါတရားလားဆိုပြီးသူတို့ကတော့ဝေဖန်ကြတယ်အမှန်ကတော့ဘုန်းကြီးကိုဝေဖန်ပေမဲ့သူဝေဖန်တာကမြတ်စွာဘုရားကိုဝေဖန်တယ်လို့ဖြစ်နေတာမြတ်စွာဘုရားကဒါကိုရှုပါလို့အတိအကျဟောထားတယ်ကလတ်ကလတ်ကိုမြင်မှကလတ်တစ်ခုတစ်ခုအတွင်းမှာတည်ရှိနေတဲ့ပရိယာမောတည်သောဝါရောအစင်းနိုင်ရသောဩဇာစတဲ့ဒီပရမတ္တတရားကိုစသိမှာ အာဂန္တဓာတ်ကိုမမြင်သေးဘူးဆိုရင်ကလတ်ကိုမမြင်သေးဘူးကလတ်ကိုမမြင်ခဲ့ရင်ကလတ်တစ်ခုအတွင်းမှာတည်ရှိတဲ့ပရမတ္ထဓာတ်ကဘယ်လို့မှမရှိနိုင်ရုပ်ကိုဘယ်လို့မှမသိနိုင်ဒီဥဒိချက်နဲ့မြတ်စွာဘုရားကအာဂန္တဓာတ်ကိုရှုဖို့ဟောကြားထားတော်မူခဲ့ခြင်းဖြစ်ပါတယ်နော်ဒါကြောင့်ဘုရားဟောဒေသနာတော်အပေါ်၌ယုံကြည်ချက်တရားတရားအပြည့်အဝရှိမယ်ဆိုရင်မိမိတို့နိဗ္ဗာန်ကိုဘယ်လမ်းကသွားရမယ်ဆိုတဲ့ဘုရားဖြတ်မှတ်ပေးသွားတဲ့လမ်းကိုကြည်တဏ္ဍနာ ရိုးရိုးကြီးကြီးဖြင့်လက်တွေ့ကျင့်မှုလိုအပ်နေပါတယ်နော်။ကဲဒီနေ့အနတ္တလက္ခဏာသုတ်တံကိုဆက်ပြီးဟောမယ်။အဲ့အနတ္တလက္ခဏာသုတ်တံကိုဘုရားရှင်ဟောကြားတော်မူတဲ့အချိန်ခါမှာလည်းဘုရားရှင်နတ်ပြည်တက်ပြီးတော့အဘိဓမ္မာဒေသနာတော်ကိုမဟောရသေးပါဘူးနော်။အဲ့တော့ဒီအနတ္တလက္ခဏာသုတ်တံမှာဘယ်ချိန်ခါမှာဟောလဲလို့မေးတော့ဟောဆိုလပြည်နေ့မဟာတက္ကရီ103ခုဆိုကြပါတော့ဆိုနော်။ဘုရားဖြစ်တော်မူပြီးတော့တတ္တတတ္တဟ 49ရက်နော်9ရက်9လေး49ရက်ဗောဓိဘင်ပဝန်းကျင်မှာမြတ်စွာဘုရားတရင်သုံးတော်မူခဲ့ပါတယ်။ဝါဇလုမြင့်နေ့ရောက်တဲ့အချိန်ခါကျတော့ဗာရဏသီကိုမြတ်စွာဘုရားကြွတယ်ကြွပြီးတော့ဒီဓမ္မစကြာဒေသနာတော်ကိုဟောကြားပေးတော်မူတယ်။ဟောကြားလိုက်တဲ့အချိန်ခါမှာအရှင်ကိုဏိညာကဝါဇလုမြင့်နေ့မှာသစ္စာလေးပါးကိုထုတ်တွင်သိမြင်တော်မူတဲ့အတွက်သောတပန်ဖြစ်တော်မူသွားပါတယ်။ဝါဇလုမြင့်ကျော်တည့်ရနေကြတော့ အရှင်ဝဗ္ဗမထေကသစ္စာလေးပါးကိုထိုးထင်းသိမြင်တော်မူတဲ့အေဟိဘိကုဖြစ်တော်မူတယ်။ဘာဆိုလဲပြင်ကျော်နှစ်ရက်နေမှာကြတော့အရှင်ဗတ္တိယမထေဝါဆိုလပိကျော်၃ရက်နေမှာတော့အရှင်မဟာနာမမထေဝါဆိုလပိကျော်၄ရက်နေမှာတော့အရှင်အတ္တစီမထေတို့လည်းတပါးပြီးတပါးသောတပန်ဖြစ်တော်မူသွားကြပါတယ်။အိဘိကုယံအလုံးဖြစ်သွားပြီ။ဖြစ်သွားတဲ့အချိန်ခါမှာ မြတ်စွာဘုရားကဆုံးကမကြွသူတို့ကျင့်ပုံလေးပေါ့နော်မြတ်စွာဘုရားကဆုံးကမကြွတော့အရှင်ကုဏိညမထေရသောတာပန်ဖြစ်ပြီးတဲ့အချိန်ခါမှာကြံလေးပါးကမဖြစ်သေးဘူးမဖြစ်သေးတော့ကြံလေးပါးလည်းဆုံးကမကြွဘူးမြတ်စွာဘုရားပူပူကက်ကက်နဲ့ဒီသစ္စာလေးပါးကိုသိအောင်ဘယ်ပုံဘယ်ပန်းဗဏိလာအဖြစ်ရှုရမယ်ဒုက္ခသစ္စာကိုဘယ်လိုရှုရမလဲသမုဒိယသစ္စာကိုဘယ်လိုရှုရမလဲဒီဒုက္ခသစ္စာသမုဒိယသစ္စာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးဘယ်ပုံဘယ်ပန်းဗဏိလာအဖြစ်ရှုရမယ်ဆိုတာ လက်ပုလက်ကြမြတ်စွာဘုရားကသင်ပေးနေတယ်ရှင်ကုဏိညာတပါးပဲဆုံးခံကြွတယ်အဲ့ဒီတပါးနဲ့ဆုံးခံကြွတာကို၅ပါးမျှပြီးဖုံးပေးပါတယ်နောက်တရက်ကျတော့ဝါစုလပြင်းကျော်တရက်နေ့မှာအရှင်ဝဘ္ဗမထေကသောတပန်ဖြစ်ပြီးတဲ့အခါကျတော့ဝါစုလပြင်းကျော်နှစ်ရက်နေ့ရောက်တော့အရှင်ကုဏိညာနဲ့အရှင်ဝဘ္ဗကဆုံးခံကြွတယ်ဘုရားရှင်ရှင်ကျန်၃ပါးကဆုံးခံမကြွဘဲနဲ့ နှစ်ပါးဆုံးခံကြွလို့ရရှိတဲ့ဆွမ်းကိုမြတ်တာပြီးဖုံးပြီးတော်မူကြပါ။ဝါစုလည်းပြည့်ကျော်၃ရက်နေရောက်တော့၃ပါးကြွတယ်၄ရက်နေရောက်တော့၄ပါးကြွတယ်။အဲဒီ၄ပါးကြွတဲ့ဆွမ်းကိုမြတ်တာပြီးတော့သူတို့ဆွမ်းဖုံးပေးကြတယ်။၅ရက်နေရောက်တော့မြတ်စွာဘုရားကသူတို့ကို ကြည်တော်မူတယ်။ကြည်တော်မူလိုက်တဲ့အချိန်ခါမှာဒီဟန်ဒီရဲ့တန်တံမှာ အရတ္တဖို့ရနိုင်လောက်အောင်ဗာမီမျိုးစေ့ကောင်းတွေကရင့်ကျက်နေပြီဆိုတာကိုမြတ်စွာဘုရားသိတော်မူတဲ့အတွက်ဘေတရားဒေသနာတော်ဖြင့်ငါဖျားသည့်ထိုပုဂ္ဂိုလ်တွေကိုအရတ္တဖို့တည်အောင်ခြေချုပ်ရမလဲလို့ကြည်တော်မူလိုက်တဲ့အခါဒီအနတ္တလက္ခဏာသုတ်တံဒေသနာဖြင့်ခြေချွတ်ရမယ်ဆိုတာသိမြင်တော်မူခဲ့ပါတယ်နော်ဆိုလိုတာကတော့ဒီအနတ္တလက္ခဏာသုတ်တံမှာဘုရားရှင်ကအနတ္တလက္ခဏာကိုဥစားပေးပြီးဟောကြားညားတော်လဲ အနိစ္စလက္ခဏာဒုက္ခလက္ခဏာနှစ်ပါးရဲ့အပိထောက်ပံ့မှုအကူအညီကိုရရှိဘာမှအနတ္တလက္ခဏာဒေသနာတော်ကအကောင်းမှဖြစ်တယ်။အဲဒါကြောင့်ဒီအနတ္တလက္ခဏာဒေသနာတော်ကိုမြတ်စွာဘုရားကစတင်ပြီးဟောကြားပေးတော်မူပါတယ်။ဟောကြားပေးတော်မူလိုက်တဲ့ဒေသနာတော်ကိုနည်းနည်းလေးဖတ်ကြည့်ကြအောင်နော်။အခါရမနဲ့မြတ်စွာဘုရားဒီဗာရဏတိပြီးဣတိပတနအမိရတော်မူတဲ့မိဂရာဝန်တော်မှာတရင်သုံးစံတည်တော်မူပါတယ်။ အဲ့ဒီချိန်ကံမှာမြတ်စွာဘုရားကပြစ္ဆဝကီယဟန်တော်ကိုယဟန်တော်လို့မိန့်တော်မူတယ်ခေါ်တော်မူလိုက်တယ်အရှင်ဘုရားဆိုပြီးတော့ဒုယဟန်တွေကမြတ်စွာဘုရားအားပြန်ကြားလျှောက်ထားတယ်အဲ့ဒီချိန်ကံမှာမြတ်စွာဘုရားကစတင်ပြီးတရားဒေသနာတော်ကိုဟောကြားပြီးတော်မူပါတယ်ယဟန်တို့ယုတ်တရားသည်အတ္တမဟုတ်ယဟန်တို့ယုတ်သည်အတ္တဖြစ်ခဲ့ညာဤယုတ်သည်နာကျင်ခြင်းကမဖြစ်ရ ငါဤဤယုတ်သည်ဤသို့ဖြစ်ပါစေငါဤဤယုတ်သည်ဤသို့မဖြစ်ပါစေလေဟုယုတ်တရားနဲ့တောင်းတမှုကိုရာကောင်းလေရာဤယဟန်တို့ယုတ်သည်အတ္တမဟုတ်သောကြောင့်နာကျင်ခြင်းကဖြစ်ဆိုလိုတာကမိမိအလိုအတိုင်းဖြစ်နေတဲ့အတ္တလေးသာမှန်ခဲ့မယ်ဆိုရင်ဒီယုတ်တရားကဤသို့ဖြစ်ပါစေဒီယုတ်တရားကဤသို့မဖြစ်ပါစေနဲ့လို့ တောင်းတမယ်ဆိုရင်တောင်းတတဲ့အတိုင်းဖြစ်ရမယ်သူကအတ္တဖြစ်နေတာကိုကယုတ်တရားကအတ္တမဟုတ်ဘူးအနတ္တဖြစ်နေတယ်အနတ္တဖြစ်တဲ့အတွက်မိမိတို့တောင်းတတဲ့အတိုင်းဖြစ်သလားမဖြစ်ဘူးနော်ငါယုံသည်ဤသို့ဖြစ်စေငါယုံသည်ဤသို့မဖြစ်စေလေဟုယုံ၌တောင်းတမှုကိုရလည်းမရနိုင်ဝေဒနာသည် အတ္တမဟုတ်ယဟန်တို့ဝေဒနာသည်အတ္တဖြစ်ခဲ့ညာဤဝေဒနာသည်နာကျင်ခြင်းကမဖြစ်ရာ ငါ၏ဝေဒနာသည်ဤသို့ဖြစ်စေငါ၏ဝေဒနာသည်ဤသို့မဖြစ်စေလင့်ဟု ဝေဒနာ၌တောင့်တမှုကိုရာကောင်းရ၏ယဟန်တို့ဝေဒနာသည်အတ္တမဟုတ်သောကြောင့်နာကျင်ခြင်းငါဖြစ်ငါ၏ဝေဒနာသည်ဤသို့ဖြစ်စေငါ၏ဝေဒနာသည်ဤသို့မဖြစ်စေလင့်ဟု ဝေဒနာ၌တောင့်တမှုကိုရာလည်းမရနိုင်သင်ညာသည်အတ္တမဟုတ်အလားတူပဲသင်္ခါရတို့သည်လည်းအတ္တမဟုတ်ကုန် ယဟန်တို့သင်္ခါရတို့သည်အတ္တဖြစ်ကုန်ညာနာကျင်ခြင်းကမဖြစ်ကုန်ရာငါဤသင်္ခါရတို့သည်ဤသို့ဖြစ်စေကုန်တည်းငါဤသင်္ခါရတို့သည်ဤသို့မဖြစ်စေကုန်တည်းဟုသင်္ခါရတို့၌တောင်းတမှုကိုရာကောင်းရာဤအဲ့သင်္ခါရဆိုတာဘာပြောတာလဲစေတသိက်အလုံး90နော်ဒါဘုန်းကြီးဥဂောတိတာလည်းသင်ပေးနေလို့သိကြပါလိမ့်မယ်နော်အဲ့တော့ဒီသင်္ခါရတရားတို့၌ ယဟန်တို့သင်္ခါရတရားတို့သည် အတ္တမဟုတ်သောကြောင့်နာကျင်ခြင်းငါဖြစ်ကုန်၏ငါ၏သင်္ခါရတို့သည်ဤသို့ဖြစ်စေဖြစ်စေကုန်တည်းငါ၏သင်္ခါရတို့သည်ဤသို့မဖြစ်စေကုန်တည်းဟုသင်္ခါရတို့၌တောင်းတမှုကိုရလဲမရကိုတောင်းတတဲ့အတန်ဖြစ်သလားမဖြစ်ဘူးတဲ့ဝိညာဉ်သည်အတ္တမဟုတ်ယဟန်တို့ဝိညာဉ်သည်အတ္တဖြစ်ခဲ့ညာအနာကျင်ခြင်းငါမဖြစ်ရာငါ၏ဝိညာဉ်သည်ဤသို့ဖြစ်စေငါ၏ဝိညာဉ်သည်ဤသို့မဖြစ်စေလင့်ဟု ဝိညာဉ်၌တောင့်တမှုကို ရကောင်းရယဟန်တို့ဝိညာဉ်သည် အတ္တမဟုတ်သောကြောင့်နာကျင်ခြင်းခါဖြစ်ငါ၏ဝိညာဉ်သည်ဤသို့ဖြစ်စေငါ၏ဝိညာဉ်သည်ဤသို့မဖြစ်စေလင့်ဟုဝိညာဉ်၌တောင့်တမှုကိုလီမရနိုင်နော်ဒါကအနတ္တဖြစ်ကြောင်းကိုခန္ဓာ၅ပါးရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးဒီအနတ္တဖြစ်တယ်ဆိုတာကိုမြတ်စွာဘုရားကပေါ်လွင်ဟောပေးတာပါပဲနော် အဲ့ဒီအနတ္တကိုဟောပြီးတော့အခါမြတ်စွာဘုရားဗာဆက်ဟောလဲမေးခွန်းလေးတွေမေးတယ်ဒီလိုမေးတာကအနိစ္စတကြော့ဒုက္ခတကြော့အနတ္တတကြော့သုံးကြော့သုံးပြန်အပြန်အလှန်မေးခွန်းထုတ်ပြီးမှဝိပဿနာရှုွက်ကိုရုပ်လုံးဖော်ကမြတ်စွာဘုရားဟောကြားတော်မူတဲ့ဒေသနာမျိုးဖြစ်ပါတယ်တေပရိဝတ္တဓမ္မဒေသနာလို့ခေါ်ပါတယ်ဒီဒီတေပရိဝတ္တဓမ္မဒေသနာရှုွက်က န္ဓာဝေကနာယုတ်ပါဠိတော်တစ်ချောင်းလုံးမှာတော်တော်ခမ်းများများပါပါတယ်သုတ်တန်ဒီရာနဲ့ချီပြီးတော့ရှိပါတယ်နော်ဒီပိဿဝကိငါးဥက္ကတာဒီပုံစံနဲ့ဟောတာမဟုတ်ဘူးတခြားဟန်တော်တွေကိုလည်းပုံစံတူဟောထားတာတွေများစွာရှိပါတယ်အဲဒီတော့ဒီနေရာမှာမြတ်စွာဘုရားကမေကုံလေးစမိတယ်ယဟန်တို့ထိုအရာကိုအဘယ်သို့မှတ်ထင်ကုန်သနည်းယုတ်သည် မြဲသလားမမြဲသလားနေဆလောအနိစ္စလောဆိုပြီးဒီလိုမေးတယ်မမြဲပါအရှင်ဘုရားဟုတ် အနိစ္စပါဗျာလို့ပြန်ပြီးတော့လျှောက်ထားတယ်အဲ့ဒီမေခွန်းကိုနည်းနည်းလေးစဉ်းစားကြည့်သမှာနော်ယုတ်တိအိဋ္ဌာလအိဋ္ဌာလလို့ဘုရားရှင်ကမေးလိုက်တဲ့အခါမှာပိဿဝက္ခိငါဥတို့ကအိဋ္ဌာပါဘုရားဆိုပြီးတော့ပြန်ဖြေတယ်တိလို့ဖြေတာလားမတိဘဲနဲ့ဖြီးပြန်ပြောတာလားအဲ့ဒါကိုနည်းနည်းလေးသဘောပေါက်ဖို့လိုတယ်နော်ဒီပုဂ္ဂိုလ်ကြီးဟာမေးတဲ့ပုဂ္ဂိုလ်ကလည်းဘုရားရှင်ဖြစ်တယ် ဖြေတဲ့ပုဂ္ဂိုလ်တွေကလည်းသောတော်မှာအရိယာသူတော်ကောင်းတွေဖြစ်နေပြီသူတို့ဟာတောထဲမှာကြိမ်ဝိုင်းထိုင်နေတဲ့ပုဂ္ဂိုလ်တွေဟုတ်ပါမလားဟမ်ဘယ်လိုမှကြိမ်ဝိုင်းထိုင်နေတဲ့ပုဂ္ဂိုလ်မဟုတ်ဘူးယုတ်တင်နေဆာလအနေဆာလလို့မေးတော့သူတို့ကယုတ်ကိုလည်းသိပြီးပြီနေဆာလအနေဆာလလို့မေးတဲ့အခါအနေဆာလို့လည်းသိပြီးပြီမသိဘဲနဲ့ဆရာသမားအပေါ်မှာယုံကြည်ပြီး ဖြေတဲ့အဖြစ်မျိုးဟုတ်သလားမဟုတ်ဘူးဒါကိုသဘောပေါက်ဖို့လိုတယ်နော် တဲ့သူတို့ကထိုးထွင်းသိသွားပြီဒါသူတို့ရှေ့ကသွားတဲ့လမ်းကိုဘုန်းကြီးတို့နောက်ကနေလိုက်ရမှာလမ်းတဲ့ထွင်သွားလို့ကတော့ဘယ်လိုမှမရောက်နိုင်ဘူးသူတို့သွားတဲ့နိဗ္ဗာန်ကိုသူတို့သွားတဲ့လမ်းအတိုင်းဘုန်းကြီးတို့ကနောက်ကနေလိုက်နိုင်ပါမှဒါလည်းဒီနိဗ္ဗာန်ကရောက်ရှိမှာလမ်းတဲ့တွေထွင်ပြီးတော့ဟိုသွားဒီသွားသွားနေလို့ကတော့မနေ့ကပြောသလိုဘဟုပုံနာကြီးလျှောက်သလိုပေါ့ရောက်နိုင်ပါမလားမရောက်နိုင်နိဗ္ဗာန်သွားတဲ့လမ်းကဒီကြောင်းနဲ့ပဲရှိတယ် နှလန်းသုံးလန်းမရှိပါဘူးเนาะဒါကြောင့်ယုတ်တိနေဆာလအနေဆာလလို့မေးတော့အနေဆာဘာဖြစ်လို့ဖြေတယ်အလားတူပဲဒီမမြဲတဲ့အနေဆာဖြစ်နေတဲ့ဒီယုတ်တရားဟာဒုက္ခလားဒုက္ခလားဆိုပြီးထပ်မေးတယ်အဲ့ဒီခါကျတော့လေဒုက္ခဘာဖြစ်လို့ဖြေတယ်အဲ့ဒီလို ဖြေတဲ့အချိန်ခါမှာသူတို့ကဟိုသောတာပန်မဖြစ်ခင်တည်းကဒီဒုက္ခသစ္စာသမုဒယသစ္စာအမြင်ရနေတဲ့ သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတွင်တွင်ကြီးရှုနေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ရှုထားပြီးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်တယ်။သိထားပြီးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်နေပါတယ်နော်။အဲဒီတော့အနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်နော်။မမြဲသောဆင်းရဲသောဖောက်ပြန်ခြင်းသဘောရှိသောဒီယုံတရားကိုဤယုတ်သည်ဣဒံမမငါရဲ့ယုတ်တရားဖြစ်တယ်ငါဥစ္စာဖြစ်တယ်ဤယုတ်တရားသည်ငါဖြစ်တယ် ဤယုတ်တရားသည်ငါ၏ကိုအတ္တဘယ်လို့ရှုဆင်ခြင်းခြင်းခါသိလျောဖမလားဧတမမဧသောဟမတ္တမိဧသောမိအတ္တနော်ဒီယုတ်ကငါဟာပဲငါရဲ့ငါပဲငါဟာပဲငါရဲ့အတ္တပဲလို့ဒီလိုဆွဲလန်းဆင်ခြင်းရှုဆင်ခြင်းဖို့သိတယ်ဖမလားဆိုတော့သူတို့ကနောဟိတံပန္တိမသိမဘူးမြတ်စွာဘုရားဆိုပြီးပြန်လျှောက်ထားတယ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တွေကိုလည်းပုံစံတူပဲမေးပါတယ်ပုံစံတူပဲပြန်ပြီးတော့အဖြေပေးတယ် ပြီးတော့ယုတ်လည်းသူတို့သိထားပြီးပြီဝေဒနာလည်းသိထားပြီးပြီသင်ညာလည်းသိထားပြီးပြီသင်္ခါရလည်းသိထားပြီးပြီဝိညာဉ်လည်းသိထားပြီးပြီအဲဒီတော့ယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးဒီအနိစ္စဒုက္ခအနတ္တဖြစ်တဲ့ဆိုတာကိုသူတို့ကဒီအချိန်ခါမှာသိထားပြီးနေတဲ့ပုံကိုယ်တွေဖြစ်တယ်အဲ့ဒီဖြစ်တဲ့အခါမှာသူတို့နောက်တစ်ချက်ကတော့သူတို့ရဲ့ပါရမီနဲ့သူတို့ရဲ့ဉာဏ်စွမ်းအားကြောင့်ဘုရားရှင်ရဲ့အခုလိုအမင်းဖြစ်လုံနေတဲ့အခါမှာ ဒီယုတ်ကိုလည်းသူတို့ကအနိစ္စဒုက္ခအနတ္တလို့ပြန်ပြီးမြင်နေတယ်ဒီဝေဒနာတင်ညာသင်္ခါရဝိညာဉ်တွေကိုလည်းအနိစ္စဒုက္ခအနတ္တတရားတွေဆိုတာပြန်ပြီးတော့မြင်နေတယ်ဟိုဆိုလိုတာကဉာဏ်နဲ့ဘုရားရှင်ရဲ့တရားတော်နောက်ကိုလိုက်ပြီးတော့ရှုပွားသုံးသပ်နေကြတယ်ဘုရားဟောတဲ့တရားတွေကိုနော်တရားနိုင်ရင်လည်းသူတို့ကဒါကိုရှုနေတယ်အဲဒီလိုရှုနေတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားကဝိပဿနာရှုွက်သင်ပေးပါတယ်နော်တသမတိဟပိခွေ ယံကိစီရူပတိတနာဂတပိစုပနာဣဇတံဝဘိဒဝအောလာရိကံဝဒုက္ခမဝဟိနဝပဏိတံဝယံတုရေတံတိကေဝသဗ္ဗရူပတိဓမ္မမနိသောဟမသမိနမေသောအတ္တတိဧဝမေတံယထဘူတံသမ္မပညာယတတဗံဆိုပြီးတော့ဒီလိုရှုကသင်ပေးလိုက်တယ်။ဘာပြောလဲ။ယဟန်တို့ထိုသောအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်ကြောင့်အတိတ်အနာဂတ်ပစ္စုပန်လေးဖြစ်သော အတွင်ကိုရင်အစ္ဆဒအပြင်ဗိဓာလိဖြစ်သောအကြံဟောလာရိကအနုဒုက္ခမာလိဖြစ်သောအယုတ်ဟိနအမြတ်ပဏိတာလိဖြစ်သောဒုရအဝေတန်တိကအနီးလိဖြစ်သောအလုံးစုံသောယုတ်တရားကိုဤယုတ်သည်ငါဤဥစ္စာမဟုတ်ဤယုတ်သည်ငါမဟုတ်ဤယုတ်သည်ငါဤကို အတ္တမဟုတ်ဟုဤသို့ဟုတ်တိုင်းမှန်စွာမှန်ကန်သော ဝိပဿနာပညာဖြင့်ရှုရမည်ဆိုပြီးတော့ဒီလိုသင်ပေးတယ်အဲဒီတော့အဲ့ဒီလိုသင်ပေးတဲ့အပိုင်းမှာဘုန်းကြီးတို့သံနောဝါဒသုတ်တံဆိုပြီးတော့မစ္စည်းမအဓိကမှာသုတ်တံတစ်ခုလာရှိပါတယ်အဲ့ဒီသံနောဝါဒသုတ်တံအထက်ကရာမှာအထက်ကရာဆရာတော်ကနေတံမမနေသောဟမတ္တမိနမေသောအတ္တာတိအနိစ္စဒုက္ခမနတ္တာတိပတ္တမိဒီလိုဖွင့်ထားတယ် ဆိုလိုတာကနေဓမ္မမလို့ရှုတာနေသောဟမတ္တမိလို့ရှုတာနမေသောအတ္တလို့ရှုတာအဲ့ဒီရှုခွင့်နဲ့အနိစ္စလို့ရှုတာဒုက္ခလို့ရှုတာအနတ္တလို့ရှုတာအတူတူပါပဲဆိုလိုတာကနေဓမ္မမဆိုတာငါဟာမဟုတ်ဆိုတာကတို့ကတဏှာဆွဲအဲ့ဒီတဏှာဆွဲကဘယ်ခါမှပြုတ်တယ်ဒုက္ခလက္ခဏာကိုကောင်းကောင်းမြင်ခဲ့ရင်ဒီတဏှာဆွဲပြုတ်တယ်နေသောဟမတ္တမိ ငါမဟုတ်ဆိုတာကအဲ့ဒါဘာလဲမာနဆွဲမာနဆွဲဟင်မာနဆွဲဆိုတာကငါငါလို့ထုံလွှမ်းနေတာအဲ့ငါငါလို့ထုံလွှမ်းနေတဲ့မာနကဘယ်ခါမှပြိုတယ်လို့မေးတော့အနိစ္စလက္ခဏာကိုကောင်းကောင်းမြင်ပြိုသွားတယ်ဆိုလိုတာကဘုန်းကြီးတို့ဒီယုတ်ကလတ်တွေကိုတွေ့ပြီးယုတ်ကလတ်တစ်ခုတစ်ခုအတွင်းမှာတည်ရှိနေတဲ့ယုတ်ပရမဓာတ်သားတွေကိုညာနဲ့ကမြင်ပြီးဒါဖြစ်နေသူတို့ရဲ့သက်တမ်းကသိချိုးတယ် စိတ်ကြခဏ16ချက်ဒါပဲတတတ်ရှိတယ်ဖြစ်ပြီးတာနဲ့ချက်ချင်းပြတ်သွားတယ်နောက်တစ်ခါလည်းဖြစ်လည်းဖြစ်ပြီးတာနဲ့ချက်ချင်းပြတ်တယ်ဝေဒနာတင်ညာသင်္ခါရဝิญဉ်တွေလည်းဒီလိုပဲဖြစ်ပြီးတာနဲ့ချက်ချင်းပြတ်နေတယ်ဒီဖြစ်ပြီးတာနဲ့ချက်ချင်းပြတ်နေတဲ့သဘာဝကိုမြင်နေတဲ့ပုဂ္ဂိုလ်ကဒါကငါပဲလို့သွားပြီးစွဲယူလောက်တဲ့အချိန်ရှိသလားမရှိပါဘူးအဲ့ဒီမှာမှ तू ကငါငါလို့ထောင်လွှမ်းနေတဲ့မာနာဇောကဒီအနိစ္စလက္ခဏာကိုမြင်မှ तू ကပျော်သွားတယ်ဒါက ငါရဲ့အတ္တပဲလို့ဆိုနေတာကအဲ့ဒီယုတ်တရားအဲ့ဒီနံတရားတွေလည်းပရမတ္ထဓာတ်သားတွေမှာသူတို့သာသနာ့ဘအယူဆရှိနေတဲ့ဗြဟ္မဏတွေယူဆသလိုပေါ့မပျက်စီးပဲအကျင့်ခဲအခိုင်အမာနှစ်သာရအဖြစ်ဒီတဲ့အတ္တခေါင်ကိုလိုက်ပြီးရှာဖွေကြည့်လိုက်တဲ့အခါရှာလို့မရဘူးအလုံးကဖြစ်ပြီးတဲ့ပြက်နေတယ်သူတို့ပြောတယ်မပြက်ဖက်နဲ့ကြံနေတဲ့အနှစ်သာရအတ္တဆိုတာမရှိဘူးယုံမှလည်းမရှိဘူးဝေဒနာတင်ညာသင်္ခါရဝิญဉေတွေမှလည်းမရှိဘူး အဲ့ဒီသဘောကိုမြင်နေတဲ့အခါကျတော့မှအနတ္တမြင်ပြီဆိုမှအတ္တဆွဲကပြိုသွားတယ်။ဒါကြောင့်အနိစ္စလို့ရှုပါဒုက္ခလို့ရှုပါအနတ္တလို့ရှုပါဆိုတာ ਨੇ အတူတူပဲ။အဲ့တော့ဒီအရှုခံအာယုံကိုပြန်ပြီးတော့မြတ်စွာဘုရားသင်ပေးတဲ့အရှုခံအာယုံကိုပြန်ကြည့်လိုက်တော့ဝိရဒဉာဏ်ငါးရတွေမှာလည်းဘုံသာတူပါပဲ။အတိတ်ခန္ဓာငါးပါးလည်းမပါဘူးလား။ပါနေတယ်။ကိစ္စုပ္ပံအနာဂတ်ခန္ဓာငါးပါးလည်းပါတယ်။ကိစ္စုပ္ပံခန္ဓာငါးပါးလည်းပါတယ်။ အစ္ဆဒမိမိအစ္ဆဒခန္ဓာ၅ပါးလည်းပါတယ်ဗိဒ္ဓခန္ဓာ၅ပါးလည်းပါနေတယ်ဘာဖြစ်လို့အစ္ဆဒဗိဒ္ဓနှစ်ခုလုံးရှုရလဲဘာဖြစ်လို့ဒီအတိတ်ငါကတည်းရှုနေရလဲဆိုတာအကြောင်းရှိပါတယ်ဘုန်းကြီးတို့ဒီဝိပဿနာဉာဏ်ကခုနကတဏှာမာနဒိဋ္ဌိစတဲ့ခုနကအစွဲတွေဒီအစွဲတွေကိုတရင်ကအဖြစ်ဖြိုးတာအမြဲမဖြိုးနိုင်ဘူး သင်္ကအပြင်ဖြူတာကသူကရုပ်ကိုရှုရင်ရုပ်ပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲတွေပြိုသွားတယ်။နာမ်ပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲမပြိုနိုင်ဘူး။ဝေဒနာကိုရှုရင်ဝေဒနာပေါ်မှာစွဲတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲပဲပြိုတယ်။ဉာဏ်နဲ့ခန္ဓာလေးပါးပေါ်မှာစွဲတဲ့အစွဲမပြိုဘူး။ဒါသူ့ရဲ့စွမ်းအားသူကဝိပဿနာဉာဏ်ကဒီလောက်ပဲစွမ်းနိုင်တယ်။အစ္ဆဒရှုရင်အစ္ဆဒမှာပဲပြိုမယ်။ဗိဓာရှုရင်ဗိဓာမှာပဲပြိုမယ် ပြီးတော့တရားတွေကိုကြည့်လိုက်တော့ရှင်ပြူထုံးကရွှေရင်းဆောင်းမှုတာလေးတွေကိုလည်းပြန်ပြန်ပြီးမလွမ်းကြဘူးလားလွမ်းနေတယ်ပြစ္ဆုတ်ပမအခြေအနေကမဟန်တော့နောက်အနာဂတ်ကိုလည်းလှမ်းပြီးတော့မမျောဘူးလားတစ်ချိန်တော့သိမှာပေါ့ကွာဟုတ်တယ်မလားသူကအတိတ်ကိုစွဲနေတဲ့အတိတ်ခန္ဓာအပေါ်မှာစွဲတဲ့အစွဲပြုတ်ခြင်းရင်အတိတ်ခန္ဓာ၅ပါးကိုပြန်ပြီးတော့ဝိပဿနာအနိစ္စဒုက္ခအနတ္တလက္ခဏာယုံသုံးတာရှုရတယ် ဝိပဿနာဉာဏ်ကအတိတ်ခန္ဓာအပေါ်မှာဆွဲတဲ့အစွဲလောက်ပဲသူကဖြုတ်နိုင်တဲ့အတိတ်ကိုရှုခဲ့အနာဂတ်ကိုလှမ်းရှုခဲ့ရင်အနာဂတ်အပေါ်မှာဆွဲနေတဲ့တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲတွေဖြုတ်သွားမယ်ပိဿုပန်ခန္ဓာ၅ပါးကိုရှုရင်ပိဿုပန်ခန္ဓာ၅ပါးအပေါ်မှာဆွဲနေတဲ့တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲပြုတ်မယ်အစ္ဆဒကိုရှုရင်အစ္ဆဒခန္ဓာ၅ပါးအပေါ်မှာဆွဲနေတဲ့တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲပဲပြုတ်မယ်အပြင်ဗိဓခန္ဓာ၅ပါးကိုဆွဲနေတဲ့အဆွဲတွေပြုတ်ပါမလားမပြုတ်နိုင်ဘူး မပြုတ်နိုင်တော့အကျင်အပြင်ဘိန်းတဲ့ခန္ဓာ၅ပါးကိုလည်းလှမ်းပြီးရှုပေးရတယ်ရှုလိုက်တဲ့အချိန်ကကြတော့မှအစ္ဆတခန္ဓာ၅ပါးရှုလဲအနိစ္စဒုက္ခအနတ္တဘိဒရှုလဲအနိစ္စဒုက္ခအနတ္တအတိတ်ခန္ဓာ၅ပါးပိစ္ဆုပန်ခန္ဓာ၅ပါးအနဂတ်ခန္ဓာ၅ပါးဘယ်ခန္ဓာ၅ပါးကိုရှုရှုအကုန်လုံးကအနိစ္စဒုက္ခအနတ္တကြီးပဲဆိုတာသိပြီသိလိုက်တဲ့အချိန်ကမှနောက်တစ်ခုမြတ်စွာဘုရားကဩလာရိကဒုက္ခမဘုန်းကြီးဥကောတိတာလည်းသင်ပေးထားတော့သိချလိမ့်မယ်ထင်တယ် ယုံ20ရှိပါမှာဩလာရိကဆိုတာကဘယ်ယုတ်နေလဲပဏာဒယုံ5ခုနဲ့ခောစရခေါ်တဲ့အာယုံယုတ်9ခုပဲမျက်စိအကြည့်နားအကြည့်နှာခေါင်းကြည့်ရှားကြည့်ကိုကြည့်ဆိုတဲ့အကြည့်ယုတ်က5ခုယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုထဘာယုံဆိုတဲ့အာယုံယုတ်က9ခု9ခုဆိုတာကဖုထဘာယုံဆိုတာကတွေ့ကြည့်လို့ရကောင်းတာပထဝီဒေဇောဝါယောပေါင်းလိုက်တော့9ခုနဲ့5ခုပေါင်းလို့12ခု အဲ့ဒီယုတ်တရားတွေကိုဩလာရိကဆိုပြီးဘုရားရှင်ကနာမည်တက်ဟောထားတယ်။ဘာဖြစ်လို့လဲ။ရှုတဲ့ယောဂီတွေကအဲ့ဒီယုတ်တရားတွေကိုရှုရင်နည်းနည်းလေးပိုလွယ်တယ်။ထင်လွယ်မြင်လွယ်တယ်သိလွယ်တယ်။ဥမာမာရဲဆိုရင်မာရကနည်းနည်းလေးထင်ရှားတယ်။ပြော့တယ်ဆိုရင်လည်းပြော့တာကနည်းနည်းထင်ရှားတယ်။ပူတယ်ဆိုရင်လည်းပူတာကနည်းနည်းထင်ရှားတယ်။တွန်းနေတယ်လှုပ်နေတယ်ဆိုရင်လည်းသူကနည်းနည်းပိုထင်ရှားတယ်။အဲ့လိုသူကကြမ်းတမ်းတဲ့သဘောရှိလို့သူတို့ကဩလာရိကလို့ခေါ်တယ်။ ကြံနေတဲ့ရုပ်12မျိုးကတော့ရုပ်28ပါးမှာ16မျိုးဒီ12ခုနှုတ်လိုက်ရင်ကြံနေတဲ့ရုပ်16မျိုးကတော့ဒုက္ခမသိမ်မွေနူးညံ့တဲ့ရှုကနည်းနည်းခက်တယ်ယောဂီတော်များများကိုဘုန်းကြီးသုတေသနာပြုကြည့်ပါတယ်နှစ်ပေါင်းတော်တော်ခမ်းများများနှစ်ပေါင်း20ကျော်အစိမ့်လောက် ရှိပါတယ်နော်ကလတ်တစ်ခုအတွင်းမှာကလတ်တရားလည်းဖြစ်ပြီးတာနဲ့ချက်ချင်းပြတ်တဲ့သိမြန်တယ်ကလတ်တစ်ခုအတွင်းမှာရှိနေတဲ့ဘာဝရုပ်မြင်အောင်ရှုသားမှာဆိုရအဲ့ဒါတော်တော်လေးခက်တယ် ဘုန်းကြီးတို့မြတ်စွာဘုရားအဘိဓမ္မာနိယဘဝယုတ်ကမျက်စိမှာလည်းရှိတယ်နားမှာလည်းရှိတယ်နှာခေါင်းမှာလည်းရှိတယ်ရှားမှာလည်းရှိတယ်ကိုယ်တစ်ကိုယ်လုံးဘယ်နေရာမှာမဆိုရှိတယ်ရှိလိုက်တဲ့အတွက်ခုလိုမြင်လိုက်ရင်ဒီလူကယောက်ျားဒီလူကမိန်းမကြည့်လိုက်တာနဲ့မသိဘူးလားဟိုမိန်းမရှာတယ်ဘုန်းကြီးမပြောလို့နော်အဲဒီတော့ကြည့်လိုက်တာနဲ့သိတာဘာကြောင့်လဲဒီဘဝယုတ်ကတစ်ကိုယ်လုံးပြန့်တယ်တစ်ကိုယ်လုံးအနှံပြန့်ရှိတဲ့ယုတ်တဏှာထဲမှာရှိတဲ့ယုံမျိုးမဟုတ်ဘူး အလားနောက်တစ်ခုခက်တာကဇီဝိတအတိတ်ကကံကြောင့်ဖြစ်နေတဲ့ယုတ်ကလတိုင်းကမ္မဇယုတ်ကလတိုင်းမှာဒီဇီဝိတပါတယ်ဒီဇီဝိတကလည်းသူကသက်ဆောင်တာကလေးဖြစ်တော့ဒီဇီဝိတကိုအရှုခိုင်းရင်တော်တော်ခက်ခက်ခက်ရှုရတယ်နောက်တစ်ခုခက်ခဲတာကတော့ဩဇာပဲအစီအစိဩဇာကလန်ကလေးတစ်ခုအလွန်သိငယ်တဲ့ကလန်ကလေးတွေမှာဒီအစီအစိဩဇာလေးရှိတယ်ဒီဩဇာလေးကဘုန်းကြီးတို့ခန္ဓာကိုယ်ဖွံ့ဖြိုးရေးမှာသူက မင်းအချက်အချာကြတဲ့ရုပ်ကလေးတစ်ခုပါအဲဒီတော့ဒီဩဇာဟာလည်းအတော်လေးအရှိဝခက်ပါတယ်ဒါကြောင့်သူတို့ကိုမြတ်စွာဘုရားကဒုက္ခမှာတိမ်ဝေနိညာနဲ့ရုပ်အုပ်စုထဲမှာထည့်ထားတယ်ဒီတော့အတိတ်ပဲဖြစ်ဖြစ်အတိတ်အတိတ်နာကပိစုံပဲအစ္ဆဒဗိဓမ္မာဩလာရိကပဲဖြစ်ဖြစ်ဒုက္ခမှာပဲဖြစ်ဖြစ်ရှုပါအကုန်လုံးရှုပါနော်မသဗ္ဗံအလုံးစုံသောယုတ်ကိုလို့ပြောတယ်ယုတ်တစ်လုံးနဲ့ပြောသလား များသောအဖြစ်နော်နည်းနည်းနားလည်မှုလွဲနေတယ်ရုပ်တလုံးလောက်ရှင်ရင်လည်းနိဗ္ဗာန်ကိုရပါတယ်ဆိုပြီးတော့သူကတချို့ဒီလိုသင်ကြတယ်နံပါတ်ကလည်းတလုံးလောက်ရှင်ရင်လည်းရပါတယ်ရုပ်ဘက်ကတလုံးလောက်နံပါတ်ကတလုံးလောက်ရှုလဲနိဗ္ဗာန်ရပါတယ်ဆိုပြီးတော့သူကသင်ကြတယ်ကျမ်းဂန်ဒေသနာတော်နဲ့ပတ်သက်ပြီးအယူအဆလွဲချော်ခြင်းသာဖြစ်ပါတယ်နော်ဘုန်းကြီးတို့တစ်ချိန်မှာပေါ့ပုံနှန်း900သူတို့ကပစ္စည်းမဘွေးကပါ နောက်ဆုံးယဟန္တာဖြစ်မဲ့ပုဂ္ဂိုလ်တွေဉာဏ်ပညာကအလွန်ထက်နေတယ်ဒါပြင်းနဲ့သူတို့ကဗြဟ္မဏဝါဒပုံနာမျိုးမှာသွားမွေးတော့သူတို့ပုံနာဗြဟ္မဏဝါဒကိုပဲသူတို့ကသွားပြီးတော့ဆွဲကင်ထားတယ်အဲ့ဒီပုဂ္ဂိုလ်တွေကဝေဒဉာဏ်ကြီးကိုသူတို့သင်ယူလိုက်တဲ့အခါလွယ်လွယ်နဲ့တတ်တဲ့ဉာဏ်လေးကသိထက်တော့ဝေဒဉာဏ်ကြီးမှာအနှစ်သာရလိုက်ရှာလိုက်တော့လေအနှစ်သာရကရှာလို့သိပြီမတွေ့ဘူးလမ်းလည်းမဆုံးဒါနဲ့သူတို့ကတိုင်ပင်ကြတယ်တို့ရှင်ကောဓမသာသနာကတော့နာမည်ကြီးနေတယ်တို့ဝင်ပြီးတော့ တရားသင်ယူကြရအောင်ဆိုမိတ်ဆွေတွေတစုစုပြီးတိုင်ပင်လိုက်တော့အလုံးသဘောတူတယ်သဘောတူပြီးတော့သာသနာမောင်ကုန်ဝင်ရောက်ပြီးရှင်ရန်ပြုကြတယ်ရှင်ရန်ပြုလာပြီးတဲ့အချိန်ခါမှာဘုရားရှင်ရဲ့တရားတော်တွေကိုသင်ယူလိုက်တဲ့အခါလောလောနဲ့တက်တယ်သင်ယူလိုက်တဲ့အခါမှာဘယ်လိုသင်တယ်လို့မေးတော့သူတို့ကပရိယတ်တိအသင်ပြောတာပါပရိယတ်တိလမ်းဘက်ကနေသင်ယူလိုက်တာလောလောနဲ့တက်တယ်ဉာဏ်တွေကလည်းသိထက်နေတဲ့ပုဂ္ဂိုလ်တွေဖြစ်ချင်းကြောင့်သူတို့ကလက်ကျင့်လိုက်အကုန်လုံးမှတ်မိနေတယ် မှတ်ပြီးတော့နောက်ပိုင်းကျတော့သူကဘာဖြစ်လာလဲဒီပရိယတိမန်ကအကောင်းလာတယ်သင်လိုက်ရင်လွယ်လွယ်နဲ့တတ်တော့ဘုရားတရားတွေကဘုန်းကြီးတို့စာရတော့လိန်၃ပါးပေါ့အဋ္ဌိလင်ပုံးလင်နှပုံးလင်ဆိုတဲ့လိန်၃ပါးဧကုတ်ဘုဆိုတဲ့ဦး၂ပါးကံကတံကရိယာစတဲ့သာရဏခုနှစ်ပါးဒါတွေကလွယ်ပြီးသင်ဘာမှမဟောနိုင်ပါဘူးတဲ့အထင်ကြီးစရာမရှိပါဘူးဆိုပြီးတော့သူတို့ကဘုရားကိုလည်းသိပြီးမရှိကပ်ဘူးတရားကိုလည်းရိုးရိုးသေးသေးမနာတော့ဘူး ဒီနေ့မြတ်စွာဘုရားကလောကကြည့်ရှုလာလို့မူလိုက်တဲ့အချိန်ခါမှာဒီဟန်ငါရကိုညနေမှထင်လာတော့ဆင်ញင်လိုက်တော့သူတို့မှပရိယတိမန်ကခံနေပြီဒီပရိယတိမန်ဆိုကိုကျိုးသွားအောင်ချိုးမပေးနိုင်ဘူးဆိုရင်ဒီပုဂ္ဂိုလ်ကြီးအရဟတဖို့ရမယ်ပုဂ္ဂိုလ်ကြီးဖြစ်တယ်သို့တော့အရဟတဖို့ရမယ်ဥပနိတ္တပစ္စည်းတွေကပျက်စီးသွားနိုင်တယ်ဒါကိုမြင်တော်မူတယ်မြင်တော်မူတဲ့အတွက်မြတ်စွာဘုရားကဘုန်းကြီးတို့ မူလပဏ္ဏတပါဠိတော်မှာမူလပရိယာယဝက်ထက်ကအကောင်ဆုံးသုတ်တံဖြစ်တဲ့မူလပရိယာယသုတ်တံကိုဟောကြားပြတော်မူပါတယ်။ဘာဥတ္တိကျနဲ့မြတ်စွာဘုရားကဒီမူလပရိယာယသုတ်တံကိုဟောတော်မူတယ်လို့မေးတော့မာနဗင်စနထံဒီပုဂ္ဂိုလ်ရဲ့ပရိယတိမန်ဆွယ်ကိုကျိုးတော်အောင် ချိုးကျင်တဲ့အတွက်မြတ်စွာဘုရားကဒီမူလပရိယာယသုတ်တံကိုဟောပြီးတော်မူခြင်းဖြစ်တယ်။ဒီမူလပရိယာယသုတ်တံကဘလောက်ခက်တယ်လဲဆိုရင်ဘုန်းကြီးတို့အင်္ဂလန်က သူတို့ပါဠိအသင်းကပေါ့လေဟိုတုန်းကတော့ rice david တို့ဒီသုံးတန်ကိုဘာသာပြန်တာပြန်လို့မတတ်ဘူးမတတ်တဲ့အတွက်လည်းဒီတော်ဘုရားကိုလှမ်းပြီးလျှောက်ထတောင်းပန်တဲ့အတွက်လည်းဒီတော်ဘုရားကအထက်ကရာအသစ်တစ်ခုရေးပေးရတယ်ဒီသုံးတန်နဲ့ပတ်သက်လို့အဲ့ဒီလည်းဒီတော်ဘုရားရေးပေးတော်မူတဲ့အထက်ကရာအသစ်ကိုကြည့်ပြီးတော့မှသူတို့ကဒီသုံးတန်ကိုဘာသာပြန်ရတယ်အဲ့တော့အဲ့ဒီသုံးတန်မှာဆိုလိုရင်းလေးကိုဘုန်းကြီးပြောချင်တာကမြတ်စွာဘုရားကပထဝီဓာတ်ကို သိပုံနဲ့ပတ်သက်ပြီးတော့၄မျိုးခွဲဟောတော်တော်မူပါတယ်အဘောဓတိသောတဝါယောဓခေါ်တဲ့ဓာတ်၃ပါးအလုံးပေါင်းလိုက်တော့ဓာတ်၄ပါးဓာတ်၄ပါးကိုပုတ္တဇဉ်သိဖို့သောတာပန်ကနေပြီးတော့အနာဂံအထိသိက္ခပုဂ္ဂိုလ်တွေသိဖို့ယဟန္တာပုဂ္ဂိုလ်သိဖို့တထဂရခေါ်တဲ့ဘုရားရှင်သိဖို့ဆိုပြီးသိဖို့နီး၄မျိုးခွဲဟောသွားတယ်ဆိုလိုတဲ့အဓိပ္ပာယ်ကတော့ဘုန်းကြီးတို့ပုတ္တဇဉ်ကဒီ ဓာတ်ကြီး၄ပါးကိုသိတဲ့အခါမှာတဏှာဆွဲမာနာဆွဲဒိဋ္ဌိဆွဲအစွဲ၃ခုနဲ့သိတယ်ငါပဲငါဟာပဲငါရဲ့အတ္တပဲဆိုပြီးဒီအစွဲသုံးခုနဲ့သိတယ်။သောတာပန်ပုဂ္ဂိုလ်တဂရဟံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်တွေကြတော့ဒိဋ္ဌိဆွဲပြုတ်ပြီးတော့တဏှာဆွဲမာနာဆွဲအချုပ်ဝဲနဲ့သိတယ်။ငါပဲငါဟာပဲဆိုတဲ့အစွဲလေးတော့နည်းနည်းရှိတယ်။ငါရဲ့အတ္တပဲဆိုတဲ့အစွဲကတော့ပြုတ်သွားတယ် အတ္တခကိုရယန္တာပုဂ္ဂိုလ်တွေကြတော့တဏှာဆွဲမာနဆွဲတိတိဆွဲအဆွဲသုံးခုလုံးအကုန်ပြုတ်ပြီးတော့သိတယ်ငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးငါရဲ့အတ္တလည်းမဟုတ်ဘူးအကုန်လုံးသူတို့အဆွဲတွေပြုတ်သွားတယ်တတ္တကရဘုရားရှင်လည်းတဏှာဆွဲမာနဆွဲတိတိဆွဲအဆွဲသုံးခုပြုတ်ပြီးတော့ပဲသိတယ်အဲ့ဒီလိုဓာတ်ကြီးလေးပါးနဲ့ပတ်သက်ပြီးဒေသနာတော်ကိုဟောကြားတော်မူပြီးတဲ့နောက်ဘုရားရှင်ကဒေသနာတော်ကိုပုဂ္ဂလဓမ္မဒိဋ္ဌာနာဘိုင်းကနေပုဂ္ဂလဒိဋ္ဌာနာဘိုင်းပြောင်းပြီးတော့ လူတွေကိုနတ်တွေကိုပြမာတွေကိုဒီပုံကိုယ်တွေကဘယ်လိုသိလဲဆိုတာကိုလေးမျိုးလေးမျိုးစီခွဲပြီးရှောက်ဟောသွားတယ်။ဟောသွားလိုက်တော့ဒီနေရာမှာပြဿနာလေးတစ်ခုပေါ်လာတယ်။ပရမတ္ထသစ္စာနေမှဒီဓာကြီးလေးပါးနဲ့ပတ်သက်လို့ဒါလျှင်ဒီသူတော်ကောင်းတွေနဲ့ပုထုဇဉ်တို့ဟာကြွားချမ်းမှုရှိသလား။ကျန်နေတဲ့ပရမတ္ထဓာတ်သားတွေနဲ့ပတ်သက်လို့ကောကြွားချမ်းချက်မရှိတော့ဘူးလားဆိုတဲ့ဒီပြဿနာတစ်ခုပေါ်လာတယ် အဲ့ဒီပြဿနာကိုအထက်ကရာကရှင်းလင်းတင်ပြထားပါတယ်ရှင်းလင်းတင်ပြတဲ့အပိုင်းမှာသူ့ဟိုသူ့အယူဆနဲ့သူမရှင်းပါဘူးဘုန်းကြီးတို့အရှင်မဂ္ဂစီမထေမြတ်ဟောကြားထားတော်မူခဲ့တဲ့နိတိပါဠိတော်မှာလာရှိတဲ့လက္ခဏာဟာရနိတိနီးကိုထုတ်ဆောင်ပြီးတော့မှသူကရှင်းထားတယ်ဆိုလိုတာကတော့ဒီလက္ခဏာဟာရနိတိနီးရဲ့ဆိုလိုရင်းအဓိပ္ပာယ်ကတော့ပရမတ္တဓာတ်သား တလုံးကိုအနိစ္စဒုက္ခအနတ္တရှုဖို့လို့ဘုရားရှင်ကဟောလိုက်ရင်ထိုပရမတ္ထဓာတ်နဲ့လက္ခဏာချင်း တူနေတဲ့တရားအလုံးကိုအနိစ္စဒုက္ခအနတ္တရှုပါလို့ဆိုတာနဲ့အတူတူပဲဒါလက္ခဏာဟာရအရင်လက္ခဏာချင်းတူလို့မြတ်စွာဘုရားကပေါင်းပြီးတော့ဟောတော်တော်မူတာပါတဲ့အဲ့လိုဟောတော်တော်မူတဲ့အတွက်ဒီနေရာမှာဓာတ်ကြီး၄ပါးကယုတ်တရားဖြစ်တယ်ဓာတ်ကြီး၄ပါးကယုတ်တရားဖြစ်တဲ့အတွက်ဓာတ်ကြီး၄ပါးဆိုတဲ့ယုတ်တရားနဲ့ရုပ်ပနလက္ခဏာလို့ခေါ်တဲ့ယုတ်လက္ခဏာချင်းတူနေတဲ့ ကြံနေတဲ့ဥပါဒါယုတ်24မျိုးကိုလည်းအလားတူပဲပုံစံတူမှတ်ပါဆိုပြီးဒီလိုရှင်းထားတယ်ဆိုလိုတာကဘုဒ္ဓဇင်တွေကယုတ်28ပါးအလုံးအပေါ်မှာတဏှာစွာမာနစွာဒိဋ္ဌိစွာအစွဲ3ခုနဲ့သိတယ်သောတာပန်တဂရကအနာဂံဆိုတဲ့သိက္ခာပုဂ္ဂိုလ်တွေကြတော့ဒိဋ္ဌိစွဲပြုတ်ပြီးတော့တဏှာစွဲမာနစွဲအချုပ်ဝင်နဲ့သိတယ်အတ္တကယန္တာပုဂ္ဂိုလ်ကြတော့တဏှာစွဲမာနစွဲဒိဋ္ဌိစွဲအစွဲ3ခုပြုတ်ပြီးသိတယ် တတ္တကရဘုရားရှင်လည်းအစွဲသုံးခုပြုတ်ပြီးတော့ပဲသိတယ်။နဲ့ယုတ်တရားတင်လားဆိုတော့မဟုတ်သေးပါဘူး။ယုတ်တရားကဘုန်းကြီးတို့ဟိုအာသေဝီသောပမသုတ်တံသလရဏဝက်ကတန်ယုံပါဠိတော်မှာလာပါတယ်။အဲ့ဒီသုတ်တံမှာမြတ်စွာဘုရားကခန္ဓာ၅ပါးကိုလူသားတမန်ကြီး၅ဦးအနေနဲ့ပုံစံထားပြီးတော့ဟောထားတယ်။ဆိုလိုတာကယုတ်ကလည်းလူသားတမန်ဝရကလက္ခဏာပဲ။ဘယ်လိုလူသားတမန်လဲလို့မေးတော့ဒကာကြီးတွေသဘောပေါက်ပါတယ်နော်။ ပထဝီဓာတ်ခိုင်မာတောင်တင်းမှုတစ်ခုလုံးကခိုင်မာတောင်တင်းထင်းထုံးလိုဖြစ်လာပြီဆိုလည်းမသိနိုင်ဘူးလားသိနိုင်တယ်အာဘုဒ္ဓယိုစီးမှုလည်းသိအားကောင်းတယ်ဝန်းတွေတအားလျှောပြီးမသိနိုင်ဘူးလားစီးတွေတအားသွားပြီးသိနိုင်တယ်ဒါသူကယိုစီးတဲ့အာဘုဒ္ဓကလည်းလူသားသမားပဲပထဝီကလည်းလူသားသမားတေဇောအဘုဒ္ဓတွေကသိလွန်ခဲ့နေတယ်မသိနိုင်ဘူးလားသိနိုင်တယ်ဒါလည်းလူသားသမားတူပဲနောက်တစ်ခုကတော့ခွန်ကြီးတို့ဝါယောဓာတ်နေတင်တော့ လင်းတင်တုံးများဖြတ်ချလိုက်ရင်မသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်သူကလူသားသမားကြီးတွေပဲအလားတူပဲဝေဒနာသူလည်းလူသားသမားပဲခံစားချက်တွေကတိတ်ပြီးပြင်းထန်ရင်နှလုံးတွေကွဲမထွက်ဘူးလားကွဲထွက်သွားတယ်နောက်သင်ညာသူလည်းလူသားသမားပဲမှတ်သားမှုတွေကတိတ်အားကောင်းရင်သူလည်းလူသားသမားပဲမသိနိုင်ဘူးလားဘုန်းကြီးနမူနာလေးတစ်ခုပြောမယ်ဘုန်းကြီးတို့မော်လမြိုင်ဘက်မှာမှန်ခုခေအားကောင်းစဉ်ကပေါ့ တက္ကမကြီးတယောက်ကမှခုပစ္စည်းတွေသဲလာတယ်ယထမလာပြီးရှာဖွေတွေကရှာပြီးဖမ်းတယ်ဖမ်းပြီးယူသွားတယ်ဟဲ့ငါဟာတွေယူသွားပြီငါဟာတွေယူသွားပြီဆိုအဲ့မှာဘိုင်းကနေဆိုလက်ပြီးနှလုံးကွဲပြီးသေသွားတယ်ငါဟာဆိုတဲ့မှတ်သားမှုတွေကအာမကောင်းဘူးလားအကောင်းတဲ့သင်ညာကလည်းလူတတ်တာနော်နောက်တစ်ခုဘုန်းကြီးတို့သင်္ခါရလောဘတွေကသိအကောင်းရင်လည်းသိတယ်ဒေါသသိပြင်းထန်ရင်လည်းတချို့မသိဘူးလား ပြီးသွားတယ်သူလူသားသမားတွေပဲဝိညာဉ်စိတ်တွေဖောက်ပြန်ပြီဆိုရင်လည်းတချို့မသေးဘူးလားသေတာပဲဒါလူသားသမား၅ဦးပဲဒီတော့ယုံတရားဆိုတဲ့ဝေဒကယုတ်တရားနဲ့ဝေဒကလက္ခဏာချင်းတူနေတဲ့ဝေဒနာတရားသင်္ကာရဝိညာဉ်တွေကိုလည်းစုပေါင်းပြီးတော့မြတ်စွာဘုရားပုံစံတူမှတ်သားရစုပေါင်းပြီးဟောကြားတော်မူခြင်းပဲဖြစ်ပါတယ်လို့ဒါကအထက်ကရကသေချာရှင်းထားတယ်ရှင်းထားပြီးတော့နောက်ထပ်ပြဿနာလေးတစ်ခုပေါ်လာတယ် ပေါ်လာတာကဘယ်လိုပေါ်လာလဲဆိုတော့အတိခခေါ်တဲ့ညာနာအရှင်မြတ်တွေလဲဒီဓာတ်ကြီးလေးပါးကိုတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအစွဲသုံးခုပြုတ်ပြီးတော့သိတယ်တထကတဘုရားရှင်တို့လဲဒီဓာတ်ကြီးလေးပါးကိုတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအစွဲသုံးခုပြုတ်ပြီးတော့ပဲသိတယ်ဘယ်လိုခွာခြားတယ် အတ္တကယဟန္တာအရှင်မြတ်တို့ဓာတ်ကြီးလေးပါးကိုသိတာက ပရိညာတတတ္တကတဘုရားရှင်တို့ဓာတ်ကြီးဓာတ်ကြီးလေးပါးကိုသိတာကပရိညာတန်တဖြစ်တယ်ဆိုပြီးဒီလိုရှင်းထားတယ်ပရိညာတနဲ့ပရိညာတန်တဘာကွာတယ်ပရိညာတဆိုတာကပိုင်းပိုင်းခြားခြားကြက်ကြက်နဲ့သိပြီးတာပရိညာတန်တကြတော့သူကဘာပြောတယ်ဘုရားရှင်သိတာကကံကုန်အောင်လမ်းဆုံးအောင်သိတယ် တဏ္ဍကရအတိတာဝကတွေသိတာကဒစိတ်တေတပဲသိတာပါဒစိတ်တေတဆိုတာလေးကအဲ့ဒါကိုနားမလည်ကြလို့ပြဿနာဖြစ်တာပဲခုအမေရိကပြည်တော်စုတစ်ခုလုံးမှာရှိနေတဲ့ယုတ်ကလအမုံတွေကိုဒုမကြီးတွေလိုက်ရှုပါဆိုရင်ကိုယ်ရှုနိုင်ပါ့မလားဘယ်လိုမှမနိုင်ဘူးကလတိုင်းကလတိုင်းကိုကိုယ်ရှုပါမနိုင်ဘူးတစ်ကဘာလုံးကိုကိုယ်ရှုပါဘယ်လိုမှမနိုင်ဘူး ဗမေတထကတဘုရားရှင်ကြတော့စัจ java လာဘောဂရေတသိန်းအဲ့ဂရေတသိန်းအတွင်းမှာတည်ရှိနေတဲ့ပရမတ္ထဓာတာရုပ်တရားမှန်ခဲ့ရင်ပရမနုမြုခန့်ကလအမုံလေးတစ်ခုတောင်မချမ်းအကျွမ်းကြံမရှိဂုံစင်အောင်ရှုပါသုံးပါနှတ်တော့မုံနိုင်တယ်ပရိညာနဲ့လမ်းဆုံးတဲ့အထိအကုန်လုံးရှုနိုင်တယ်ဘာဝကတွေကြတော့တချို့တဝက်လောက်ပဲရှုနိုင်တယ်တချို့တဝက်ဆိုတာကဘုန်းကြီးတို့ခန္ဓာအင်းကို ဓကမထလမ်းစဉ်အရစနစ်တကျအထုတ်လိုက်တဲ့အချိန်ခါမှာတစ်ချိန်မှာခုနကရေကဲတုံးဖန်တုံးမှန်တုံးလို့ကြည်နေတဲ့အကြည်တုံးကြီးအဖြစ်နဲ့ခန္ဓာကိုယ်ကိုတွေ့ပြီ။ဘာအကြည်တုံးလဲလို့မေးတော့ခွန်ကြီးတို့ခုနကပြောခဲ့တဲ့မျက်စိအကြည်၊နားအကြည်၊နှာခေါင်းအကြည်၊ရှားအကြည်၊ကိုယ်အကြည်ဆိုတဲ့အကြည်ဓာတ်ငါးပါးပဲ။ကိုယ်အကြည်ကကာယပဒါရကဒီကုလုံးအနှံပြရှိတဲ့ရုပ်ပဲ။အဲဒီတော့အဲ့ဒီရုပ်တွေကိုကလတ်ခေါ်တဲ့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 ကံဆိုတဲ့အကြောင်းတရားစိတ်ဆိုတဲ့အကြောင်းတရားဥတုဆိုတဲ့အကြောင်းတရားအာဟာရဆိုတဲ့အကြောင်းတရားဒီအကြောင်းတရားတွေကမကုံသေးလို့ထင်ရှားရှိနေရင်သူကဆက်ခါဆက်ခါဖြစ်နေတာပဲအကြောင်းတရားကုံမှသူကရဆင်းသွားတယ်ဒီတော့အဲ့ဒီလိုဖြစ်နေတဲ့ယုတ်ကလတိကိုဉာဏ်နဲ့ချင်းတွင်ကြည့်လို့ရာစကောင်းတယ်ဆိုရင်ဝိသုဒ္ဓိမေအထက်ကရာကတော့ဒေါနမတ္တာဒစိတာခန့်လောက်ရှိမယ်ပရမနုမြုကအလွန်လွန်သေးတယ်မျက်စိနဲ့မြင်နိုင်တဲ့ယုတ်ကလတိမဟုတ်ဘူးဉာဏ်မျက်စိနဲ့သာမြင်နိုင်တာ အဲ့ဒါလောက်သိတာလေးတွေကိုဒစိတက္ကံလောက်ရှိလို့ဆိုတော့ပါဝကတွေကုံအောင်ရှုနိုင်လားဆိုတော့မရှုနိုင်ခန္ဓာကိုယ်မှာတောင်ကုံအောင်မရှုနိုင်သို့တော့အရေးအတွက်ကိုကုံအောင်မရှုနိုင်တော့လဲအမျိုးအစားကတော့ကုံအောင်ရှုရပါတယ်ဒါကြောင့်ဝိသုဒ္ဓိမေအထက်ကရကသက္ကာတိပစ္စဝိတာရူပတိနာခန္ဓာပစ္စယအဘဝေနအာဒန္တတလံဝိယဝိပဒနာဓပတာဒရူပံဆိုပြီးဒီလိုရှင်းထားတယ်ဒီရှင်းလေးချက်ကလေးကလုပ်ငန်းခွင်တကယ်တမ်းပြုလုပ်နေတဲ့ပုဂ္ဂိုလ်တွေအတွက်အလွန်အဖို့တန်တဲ့ရှင်းလင်းချက်ပါ ဘာပြောတာလဲသက္ကုပ္ပတာရသောတာပတာရခန္ဓာပတာရဇိဝပတာရကာယပတာရခေါ်တဲ့ဒီပတာရအကြည်ယုတ်၅ခုဟာယူမယုံတတယုံခန္ဓာယုံရတယုံဖုထဘယုံခေါ်တဲ့အာယုံ၅ခုဆံရဆံရအာယုံတွေကိုလှမ်းပြီးအာယုံယူတတ်တဲ့သက္ကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇိဝဝိညာဉ်ကာယဝိညာဉ်ဆိုတဲ့ဝိညာဏဓာတ်တို့ရဲ့မိယာနိတ္တယပစ္စည်းအဖြစ်ဖြင့်ကျေစုပြုပေးနေတဲ့ယုတ်တွေဖြစ်တဲ့အဲ့ဒီယုတ်တွေဟာ အာဓာတတလဝိယဝိပဒနာတာကျင့်မှုမှန်အပြင်လို့ကြည်နေတဲ့အတွက်ကြောင့်တို့ကိုပဒါဒရုပ်လို့မြတ်စွာဘုရားခေါ်တော်မူခဲ့ခြင်းဖြစ်တယ်ဆိုပြီးရှင်းထားတယ်ကျင့်မှုမှန်လို့ကြည်နေတဲ့ရုပ်တွေပါနော်အဲ့ဒီယုံတရားတွေကိုမြင်ကျင်တယ်ဆိုလို့ရှိရင်ဘယ်လိုရှုရတယ်လဲလို့မေးတော့ရှုခွက်ကဘုန်းကြီးတို့ဒီနောက်ပိုင်းမှာတော့ဖော်ပြထားပါတယ်နော်မြတ်စွာဘုရားကယုတ်ဒီကမ္မထာဘိုင်းမှာကမ္မထံ40ဆိုတာမှန်တယ်ဒါပေမဲ့ဝိပဿနာဘိုင်းရောက်လာပြီဆိုရင် ရုပ်ကမ္မထနာကမ္မထဆိုပြီးကမ္မထနှမျိုးပဲဟောတယ်အဲ့ဒီလိုနှမျိုးဟောတဲ့အထက်မှာရုပ်ကမ္မထကိုမြတ်စွာဘုရားကဘယ်လိုဟောလဲတထဘဂဝါရူပကမ္မထနာကထင်တောသင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝစတုထာတုဝဝဋ္ဌနာကထေတိဆိုပြီးတော့ဒီလိုမူလဗန္ဒသအတ္တကရမဟာသတိပရဏသုတ်တံနဲ့ဒီကနိကေမဟာသတိပရဏသုတ်တံအတ္တကရတို့ကဖွင့်ဆိုထားတယ်ဆိုလိုတာက ယုတ်ကမ္မထာကိုဘုရားရှင်ဟောတဲ့အခါမှာဓကမ္မထာအကျဉ်းဤဓကမ္မထာအကျဉ်းဤဒီနှစ်နည်းတနည်းနည်းနဲ့ပဲဟောတာဒီလိုဆိုရင်မိမိတို့ကယုတ်ကိုရှုကျင်တယ်ဆိုရင်ဓကမထာအကျဉ်းဤကြရင်လည်းအကျဉ်းဤနဲ့ရှုအကျဉ်းဤကြရင်လည်းအကျဉ်းဤနဲ့ရှုဒါပဲရှိတယ်မိမိကြိုက်တဲ့နည်းနဲ့ပုံစံနဲ့လိုက်ပြီးရှုနေရင်တော့တကြောင်ဒီနန်းလမ်းကိုဖြောင်းဖြောင်းမသွားခင်နိဗ္ဗာန်ရောက်ပါမလားမရောက်နိုင်ဘူး အဲ့ဒါကြောင့်အဲ့ဒီဓာတ်လေးပါးဓာတ်ကမ္မဓာတ်ကိုစနစ်တကျရှုခဲ့လို့တမာတိကအဆင့်မှီလာပြီဆိုရင်ဒီအကြည်ဓာတ်တွေ့တယ်အဲ့ဒီအကြည်ဓာတ်တွေ့လို့အာဂတမြင်အောင်စိတ်လိုက်ထန်တဲ့ကလပ်အမှုန်တွေ့ပြီတွေ့လိုက်တဲ့အချိန်ခါမှာအဲ့ဒီကလပ်တွေကိုဓာတ်ခွဲပြီးကြီးလိုက်မယ်ဆိုရင်ဒေါဏိမတ္တာဒသိတာခန့်လောက်ရှိတယ်သို့တော့လောကကြီးကဂုံစီရောမရှုနိုင်ဘူးအမျိုးအစားလောက်တော့ဂုံစီအောင်ရှုရတယ်မမျက်စိမှာယုံကလအမျိုးအစား6မျိုးယုံအမျိုးအစား54မျိုးရှိတယ်ဒါတော့ဂုံအောင်ရှုရတယ် နာမနှာခေါင်းမှာစသည်ဖြင့်သူခန္ဓာကိုယ်မှာရှိတဲ့ရုပ်အမျိုးအစားတွေတော့ကိုယ်အောင်ရှုရတယ်သို့တော့ယုတ်ကလတန်ယုတ်ကလတန်မှာရှိတဲ့ယုတ်တရားကိုတော့ကိုယ်အောင်မရှုနိုင်ဘူးအလားတူပဲဘုန်းကြီးတို့ဗိဓာရှုတဲ့အပိုင်းမှာလည်းဒီတိုင်းပဲဗိဓာတလောကလုံးနဲတဲ့ယုတ်တွေမဟုတ်ဘူးနော်အဲ့ဒါတွေကိုယ်စီအောင်တော့မရှုနိုင်သို့တော့အမျိုးအစားကိုတော့ကိုယ်စီအောင်ရှုရပါတယ်နံလောကလည်းဒီတိုင်းပဲအဲ့ဒါကြောင့်သူက ဒီနေရာမှာပရိညာတနဲ့ပရိညာတန်တဟာဘာကွာတယ်ဆိုတာနဲ့ပတ်သက်လို့အထက်ကရာကရှင်းပြတာဘာဝကဟိစတုဏံဓာတုဏံဧကရေတမေဝသမ္မဒိဋ္ဌဝနိဗ္ဗာန်ပပုဏ္ဏတိဘာဝကရိဟာဓာကြီးလေးပါးတို့ရဲ့ဒစိတ်ကြရေတမျှလောက်ကိုယ်တော်ရှုပွားခဲ့မယ်ဆိုရင်နိဗ္ဗာန်ကိုရောက်ရှိနိုင်ကြပါတယ်ဆိုပြီးဒီလိုဖွင့်ထားတယ်။အဲဒီဒစိတ်ကြရေတဆိုတာနဲ့ပတ်သက်ပြီးအယူဆလွဲချော်ပြီးတော့ဘယ်လိုဘာသာပြန်ကြလဲ။ဒါတလုံးဆိုပြီးဘာသာပြန်တယ်။ အုံးသီးတွေအလုံးတရာလောက်ပုံထားတယ်အုံးသီးတစ်လုံးယူခဲ့ပါဆိုတာနဲ့အုံးသီးတချို့လောက် ယူခဲ့ပါဆိုတာအဓိပ္ပာယ်ချင်းတူလားတချို့တစ်ဝက်ယူခဲ့ပါအလုံး20ဖြစ်ချင်းဖြစ်မယ်30ဖြစ်ချင်းဖြစ်မယ်40ဖြစ်ချင်းဖြစ်မယ်အုံးသီးတစ်လုံးယူခဲ့ပါဆိုတာကြတော့တစ်လုံးနဲ့ပဲဒါကြောင့်ဧကရိဏဆိုတဲ့ဇလုံးစကလုံးကတစ်လုံးကိုမဟောဘူးတချို့တစ်ဝက်ကိုဟောတာအဲ့ဒီတချို့တစ်ဝက်ကိုပဲဘာသာပြန်တာကတစ်လုံးလို့သွားဘာသာပြန်လိုက်တော့ဓာတ်တစ်လုံးရှုလဲနိဗ္ဗာန်ရတယ် ရုပ်တလုံးရှုလိုက်နိဗ္ဗာန်ရတယ်ဒီလိုဖြစ်ကုန်တော့အယူအဆလွဲချော်တာနဲ့ကျင့်စဉ်တွေလွဲချော်မသွားဘူးလားလွဲချော်သွားတယ်နော်ဒီတော့ဒီမှာဓာတ်လေးပါးရဲ့ဒစိတ်ဒေသကိုရှုရင်ရတယ်ဆိုတော့ကျန်တဲ့ရုပ်ဒီနံဒီကိုဘယ်နဲ့လုပ်မလဲလို့မေးဆက်ရှိတော့ခုနကလက္ခဏာဟာရနိတိနိနဲ့အထက်ကရကရှင်းပြီးသားပါဘုန်းကြီးတို့သာမေစည်းကမ်းတစ်ခုကဥမာဓမ္မသင်္ကနီပါဠိတော်မှာဘုရားရှင်ကဟရိယဝတ္ထုယုတ်ကိုမဟောဘူးမဟောရင်အထက်ကရကလည်းဓမ္မသင်္ကနီအထက်ကရကလည်း မဖွင့်ဆိုအရိယဝတ္ထုအကြောင်းဓမ္မင်္ဂနီပဋ္ဌာန်းဒေသနာတော်ရောက်မှဘုရားရှင်ကအရိယဝတ္ထုယုတ်ကိုဟောတယ်ပဋ္ဌာန်းအထက်ကရာကြမှာအထက်ကရာကလည်းဖွင့်တယ်ဒါစိကံပဲဘုရားကသူမဟောခဲ့တော့မဟောတဲ့နေရာမှာမဖွင့်ဘူးဟောတဲ့နေရာမှာကြမှာသူကဖွင့်တယ်ဒီပုံစံအတိုင်းပဲခုဒီသုတ်တံမှာကဓမ္မဒိဋ္ဌာနဘိုင်းမှာဘုရားရှင်ကဓာကြီးလေးဘကိုသာပြဏ္ဍာထားဟောသွားတဲ့အတွက်အထက်ကရာကလည်းဖွင့်ဆိုတဲ့အခါမှာဓာကြီးလေးဘရဲ့ဒိစိတ္တိဒိဋ္ဌာလို့သာပြောတာ လက္ခဏာဟာရနိတ္တကြီးနဲ့ညှိပြီးယူလိုက်တော့ဥပါဒရုပ်တွေမှာလည်းဒဇိတ်တေသနာလောကမှာလည်းဒဇိတ်တေသဒီလိုဆိုလိုပါတယ်ဒဇိတ်တေသဆိုတာကဒကမကြီးတွေနမူနာလေးနည်းနည်းနားလည်အောင်ပြောမယ်ဒကမကြီးတွေမျက်စိနဲ့အာယုံကိုမြင်တယ်ဒါမြင်လိုက်တဲ့အခါမှာသက္ကုဒေါရဝိသိစိတ်တွေဖြစ်တယ်ဘဝတစ်ချက်မှာအဲဒီသက္ကုဒေါရဝိသိဘုံဘလောက်ဖြစ်လဲအဲ့ဒါကိုယ်လိုက်ရှုမလားဒါပေမဲ့သက္ကုဒေါရဝိသိကိုတော့ရှုရမှာ ဒါဆိုလိုတာဟုတ်တယ်မအကုန်တော့လိုက်ပြီမရှုနိုင်ဘူးသောတာဒါရဝိသိအတန်ကြားတဲ့စိတ်တွေဘလောက်ဖြစ်လဲမရင်မတွက်နိုင်ဘူးအကုန်လိုက်ပြီးတော့မရှုနိုင်ဘူးဒီလိုဆိုလိုတာပါနော်ဒါကြောင့်ဒဇိတ်ဒိဋ္ဌလောက်ကိုသာလျင်ညာကြီးလေးပါးတို့ရဲ့ဒဇိတ်ဒိဋ္ဌဆိုရင်နံခန္ဓာလေးပါးရုပ်လောက်ဉာဏ်နေတဲ့ဥပါဒေယုတ်တွေမှာလည်းဒဇိတ်ဒိဋ္ဌနံခန္ဓာလေးပါးမှာလည်းဒဇိတ်ဒိဋ္ဌလောက်သာရှုနိုင်တယ်အဲ့လိုရှုခဲ့ရင်လည်းသာဝကတွေဒီနိဗ္ဗာန်ကို ရောက်ရှိနိုင်ကြပါတယ်လို့ဒီလိုပြောလိုတာပါနော်အဲဒါကြောင့်ဒီနေရာမှာသဗ္ဗဆိုတာကအလုံးစုံသောယုတ်ဆိုတာကခုဒီအနတ္တလက္ခဏာအထုတ်တော်မှာအမျိုးအစားကိုပြောတာနော်အရေးအတွက်ကိုပြောတာမဟုတ်ဘူးအဲ့ဒါကိုသဘောပေါက်တော့နော်အဲ့ဒါကြောင့်ဩလာရိကပဲဖြစ်ဖြစ်ဒုက္ခမပဲဖြစ်ဖြစ်အယုတ်ဟိနယုတ်ညံတဲ့ယုတ်တရားပဲဖြစ်ဖြစ်ဗဏိတမွန်မြတ်တဲ့ယုတ်တရားပဲဖြစ်ဖြစ် အဲ့ဒီအယုတ်အမြတ်ကတော့ခွဲရတာအမတန်ခက်ပါတယ်ဘာပဲဖြစ်ဖြစ်ရှုပါလို့ဆိုလိုတဲ့အဓိပ္ပာယ်ပဲနော်အယုတ်အမြတ်ကတော့အစင်းစင်းပေါ့ဥပမာတိရိစ္ဆာန်တွေမှာရှိတဲ့ယုတ်တရားနဲ့လူသားမှာရှိတဲ့ယုတ်တရားနိုင်ရှင်လိုက်ရင်တိရိစ္ဆာန်တွေရှိတဲ့ယုတ်တရားကယုတ်ညာနဲ့မကောင်းတဲ့အကုသိုလ်ကံကအကျိုးပေးနေတာလူသားတွေမှာရှိတဲ့ယုတ်ကတော့မောမြတ်တယ်သို့တော့လူသားရဲ့ယုတ်နဲ့နတ်တွေရဲ့ယုတ်နိုင်ရှင်လိုက်တော့နတ်တွေကမောမြတ်တယ်လူသားကယုတ်တယ်စသည်ဖြင့်အစင်းစင်းဖြစ်သွားတာနော်ဒါကြောင့်ဘာသာပြန်ဤတနည်းကတော့ ဆရာတော်ကြီးများကမစ္စိမနိကေမှာဘာသာပြန်ထားပါတယ်အတိဩလာရိကပဲဖြစ်ဖြစ်ဒုက္ခမပဲဖြစ်ဖြစ်အယုတ်ပဲဖြစ်ဖြစ်အမြတ်ပဲဖြစ်ဖြစ်အဝဲပဲဖြစ်ဖြစ်အနီးပဲဖြစ်ဖြစ်အကုန်ရှုပါလို့ဒီလိုဆိုလိုတာနော်ယုတ်ကိုအရှုခိုင်းတယ်လို့ဝေဒနာတင်ညာသင်္ခါရဝိညာဉ်တွေမှာလည်းခန္ဓာ၅ပါးလုံးကိုပုံစံတူအရှုခိုင်းထားပါတယ်အဲဒါကြောင့်အဲ့ဒီမြစ္ဆဝဂီ၅ဥတို့ကဒီအနတ္တလက္ခဏာသုတ်တံဒေသနာတော်ကိုနာကြားနေတဲ့အချိန်ခါမှာ အတိတ်နာကပိစုပန်အစ္ဆဒဘိဒဩလာရိကဒုက္ခမဟိနပရိဒဒုရသန္တိကခေါ်တဲ့ဒီတစ်ဆက်တစ်မျိုးသောအချင်းအဖြစ်ဒီနေတဲ့ခန္ဓာ၅ပါးကိုဘုရားရှင်ညွှန်ကြားပြသတော်မူသည့်အတိုင်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးလိုက်ရှုပွားသုံးတတ်တော်မူနိုင်တဲ့အတွက်ဒေသနာနိဂုံးပြီးဆုံးတဲ့အချိန်ခါမှာဘာဖြစ်သွားကြလဲအရဟတဖို့တည်သွားကြတယ်ယဟန္တာဖြစ်သွားကြတယ်နော်ဒီတော့မိမိကလည်းသူတို့လိုယဟန္တာဖြစ်ခြင်းနဲ့ဆိုရင်ဘာလုပ်မလဲ သူတို့လိုရှုဖို့ဟုတ်တယ်မလားကိုကလမ်းနဲ့ထွင်ပြီးလိုက်ရှုနေလို့ဖြစ်မလားဖြတ်လန်းနဲ့နိဗ္ဗာန်တော့ဖြတ်လန်းရှိလားမရှိပါဘူးသူကလမ်းတူတူပဲလိုက်ရှင်တယ်တဲ့ဆိုပစ္စည်းကြတော့ခမည်းများရအောင်ရှာခြင်းတယ်နော်တော့မလားနိဗ္ဗာန်သွားတာကြတော့ခက်လွယ်လွယ်ခက်တူတူနဲ့ပဲသွားခြင်းတယ်ရပါမလားနှစ်လမ်းရှိတယ်ဆိုရင်တော့ဟုတ်တာပေါ့တလမ်းနဲ့ရှိနေတဲ့အတွက်ဘယ်လိုမှမရနိုင်ဘူးနော် ကဲနောက်သုတ်တန်တစ်ခုကတော့ပထမအပရိဇာဏနသုတ်တန်နော်အဲ့ဒီသုတ်တန်လေးကဘုန်းကြီးရည်ရွယ်ချက်ကလေးရှိပါတယ်နော်မိမိတို့တရားရှုတဲ့အချိန်ခါမှာဘယ်တရားတွေကိုရှုပါမှနိဗ္ဗာန်ရမယ်ဆိုတာနဲ့ပတ်သက်ပြီးဘုရားရှင်ကအာရဏနီးနဲ့တနည်းတစ်ပုံဟောကြားထားတော်မူတဲ့သုတ်တံဖြစ်တယ်။အဲဒီသုတ်တံလေးဖတ်ကြည့်မယ်။ယဟန်တို့ အလုံးစုံသောခန္ဓာ၅ပါးယုံနာတရားကိုညာတပရိညာပညာဖြင့်ထိုးထွင်း၍မသိသေးလျင်ဒီရဏပရိညာပညာဖြင့်ပိုင်းခြား၍မသိသေးလျင်ထိုခန္ဓာ၅ပါးယုံနာတရားတို့အပေါ်၌တွင်တမမောနေသည့်တဏှာတရားကိုမဟာနာပရိညာပညာဖြင့်မခွာနိုင်သေးလျင်မပယ်နိုင်သေးလျင်ဆင်းရဲဂုံခြင်းဟာမထိုက်တန္တရာဝဆင်းရဲဒုက္ခဂုံခြင်းဟာမထိုက်ယဟန်တို့ အလုံးစုံသောခန္ဓာ၅ပါးယုံနာတရားတို့ကိုညာတပရိညာပညာဖြင့်ထိုးထွင်း၍မသိသေးလျင်သီရဏပရိညာပညာဖြင့်ပိုင်းခြား၍မသိသေးလျင်ထိုခန္ဓာ၅ပါးယုံနာတရားတို့အပေါ်၌တွေ့တမေမောနေသောတဏှာတရားကိုဝဟာနပရိညာပညာဖြင့်မခွာနိုင်သေးလျင်မပယ်နိုင်သေးလျင်ဆင်းရဲကုန်ခြင်းကမထိုက်ဟူသည်အဘယ်နည်းအဲ့ဒီမှာညာတပရိညာဆိုတာလေးကတော့ခွန်ကြီးတို့ နာယုတ်ကိုပိုင်းခြားသိတာရဲ့အကြောင်းတရားတွေကိုနာယုတ်ကိုပိုင်းခြားသိတဲ့နာမရူပပရိစ္ဆေဒဉာဏ်အကြောင်းတရားတွေကိုပိုင်းခြားသိတဲ့ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်နှစ်ပါးကိုညာတပရိညာလို့ခေါ်တယ်။ဘာကြောင့်လဲ။သိတဲ့သိတတ်တဲ့ဝိပဿနာဉာဏ်ရဲ့အရှုကအာယုန်တွေကိုပိုင်းပိုင်းခြားခြားသိတတ်တဲ့ဉာဏ်တွေဖြစ်လို့သူတို့ကိုညာတပရိညာလို့ခေါ်ပါတယ်ဒါလောကီပိုင်းနော်။ ဒီရဏပရိညာဆိုတာကတော့စူးစမ်းဆင်ញင်ပြီးတော့မှပမင်းချမ်းချမ်းသိတယ်ဆိုတာအဲ့ဒါကသမ္မတနာညာနဲ့ဥရိယပြညာအဲ့ဒီခန္ဓာငါးပါးယုတ်တရားနာတရားတွေကိုအနိစ္စပဲဒုက္ခပဲအနတ္တပဲလို့ပိုင်ပိုင်နေနေစူးစမ်းဆင်ញင်ပြီးဆုံးဖြတ်ချက်ချနိုင်တဲ့ဉာဏ်တွေပဲသူတို့ကဘာဖြစ်လို့ဒီရဏပရိညာခေါ်လဲဆိုတော့သူတို့ကဖြစ်ပြီးပြည့်နေတဲ့သဘာဝကိုခဏပစ္စုပန်ဆိုင်တဲ့အထိဖြည်းဖြည်းသိသွားတယ်သိတော်ပြီးတော့မှအနိစ္စပဲဒုက္ခပဲအနတ္တပဲလို့တကယ်စီစစ်ပြီးတော့ဆုံးဖြတ်ချက်ချနိုင်တဲ့ဉာဏ်တွေဖြစ်လို့သူတို့ကိုဒီရဏပရိညာပညာလို့ခေါ်တယ် ဥရိယပြညံအနုပိုင်းပါပါတယ်ဥရိယပြညံအရင်ပိုင်းကနေစပြီးတော့အထက်ပိုင်းဝိပဿနာဉာဏ်ဤအလုံးကိုတော့ဘာဟာနာပရိညာလို့ဒီလိုနာမည်ပေးထားတယ်ဘာဟာနာဆိုတာကတော့ပယ်သိပယ်တိုက်တဲ့ကိလေသာတွေကိုတရင်ကအဖြစ်ပယ်ရှားပြီးတော့သိသိသိတိုက်တဲ့ဒီသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအချင်းရာတွေကိုထိုးထွင်းသိတဲ့ဉာဏ်တွေပဲဒါဖြစ်နေအဲ့အထက်ပိုင်းဝိပဿနာဉာဏ်ပင်ကဉာဏ်ကစပြီးအထက်ပိုင်းဝိပဿနာဉာဏ်တွေကတော့ င်္ခါရတရားတွေအဖြစ်ကိုတို့ကလက်လွတ်လိုက်လွတ်လိုက်ပြီးတော့အပြတ်တက်တက်ကိုပဲအာယုံဆိုင်တဲ့ဉာဏ်တွေဖြစ်ပါတယ်နော်အဲဒီတော့သင်္ခါရတရားတို့ရဲ့အပြတ်တက်တက်ကိုကြည့်ပြီးတော့အနိစ္စပဲဒုက္ခပဲအနတ္တပဲလို့ရှုလိုက်တဲ့အခါဒီဝိပဿနာဉာဏ်တွေကဆွဲလန်းနေတဲ့အကုသိုလ်အစွဲအကုသိုလ်တွေပေါ့နေဆတင်ညာပဲနေဆပဲဒုက္ခပဲအတ္တပဲစသဖြင့်ဒီလိုစွဲနေတဲ့အစွဲတွေကိုဒရင်ကအဖြစ်ပယ်ရှားလိုက်တယ်ပယ်လိုက်တယ် ပယ်ပြီးတဲ့အခါမှာသိတဲ့သိထိုက်တဲ့ဒီသင်္ခါရတရားတွေရဲ့အပြစ်ကိုအာရုံပြီးအနိစ္စဒုက္ခအနတ္တကိုထိုးထွင်းသိနေတယ်အဲ့ဒါကြောင့်သူတို့ကိုဘာဟာနာပရိညာလို့ခေါ်တယ်အဲ့ဒီလိုပရိညာပညာ၃ချက်ဖြင့်ပိုင်းပိုင်းခြားခြားမသိခဲ့ဘူးဆိုရင်သန္တရာဝစီရဒုက္ခဘယ်လိုမှမကုန်နိုင်ဘူးလို့ဘုရားကအတိအကျဟောထားတယ်နော်ဟောထားလိုက်တော့အဲ့ဒီတရားတွေဟာဘာတွေလဲ ယဟန်တို့မျက်စိကိုစက္ကုပတာရကိုညာတပရိညာပညာဖြင့်ထိုးထွင်း၍မသိသေးလျင်ဒီရဏပရိညာပညာဖြင့်ပိုင်းခြား၍မသိသေးလျင်ထိုခန္ဓာငါးပါးယုတ်တရားနံတရားတို့အပေါ်၌တွေ့တာမမောနေသောတဏှာတရားကိုဘာနာပရိညာပညာဖြင့်မခွာနိုင်သေးလျင်မပယ်နိုင်သေးလျင်ဆင်းရဲကုန်ခြင်းကမထိုက်အဲ့ဒါမှားသွားပြီနော်ယုတ်တရားနံတရားတရားစက္ကုပတာရပဲနော်နောက်ပြင်ပြင်ပလာမှတ်လိုက်လို့စက္ကုပတာရပြောနေတယ်နော်ဒီတော့စက္ကုပတာရကို ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသိရမယ်ဒီတော့နည်းနည်းနည်းလေးအာယုံစိုက်ကြည့်ရတာတခါကြီးတွေခုနေအာယုံယုံကြည့်ပါအဲ့စက်ခုအကြည့်တက်ကလေးတွေ့လားမတွေ့ဘူးဒီလိုဆိုရပါမလားမရနိုင်လေးဘူးဒါရအောင်သူကအဲ့လမ်းကိုသွားမှာနော်အဲ့တော့ယူပါယုံကိုဒါကတော့သိကောင်းသိနိုင်တယ်နော်အပြင်မှာဒါတွေ့နေတယ်စက္ကုဝိညာဉ်ကိုအဲ့ဒီစက္ကုဝိညာဉ်စိတ်ကလေးကိုခုနေရှုကြည့်မြင်လားမမြင်ဘူးဘာဖြစ်လို့လဲသူကဒီစက္ကုအကြည့်ဓာတ်ကိုမြင်မှ စက္ကုအကြည်ဓာတ်ကိုဒီစက္ကုဝิญဉ်စိတ်ကမှီဖြစ်တာမှီဖြစ်လိုက်တဲ့အခါမှာဒီစက္ကုဝิญဉ်ကတခုတည်းမဖြစ်ဘူးရှင်ဘက်စိတ်စိတ်ခုနှလုံးသဗ္ဗစိတ်တသန္တရဏစိတ်စိတ်ခုနှလုံးဆိုတာဟောဘုန်းကြီးသင်ပေးထားတာရှိလိမ့်မယ်နော်အဲ့ဒီစိတ်စိတ်ခုနှလုံးနဲ့ရှင်တွဲပြီးတော့ဒီမှာရှစ်လုံးဖြစ်သွားတယ်အဲ့ဒီရှစ်လုံးကစိတ်တခဏလေးတစ်ချက်ပဲဖြစ်တဲ့အခါစက္ကုဒ္ဒရဝိသီမှာသူကစိတ်ခဏစိတ်တခဏတစ်ချက်ပဲအဲ့ဒီရှင်လုံးကိုသိခြင်းရင်ဒီစက္ကုအကြည်ဓာတ်ကနေစောင့်ကြည့်မှသိတယ်စက္ကုအကြည်ဓာတ်ကိုလည်းမမြင်ဘူးဘူး ဇက်ကုအကြည်ဓာတ်မှာလာပြီးရိုက်ခတ်နေတဲ့ဒီယူပါယုံကိုလည်းမရှုတတ်ဘူးအဲ့ဒီလိုဆိုလို့ရှိရင်ဝိထုနဲ့အာယုံပူတွဲသိသိပြီးရှုမှသူကဒီဇက်ကုဝိညာဉ်နတရားကိုသိမှာဇက်ကုဝိညာဉ်နဲ့ရှင်ကျွန်းနေတဲ့နတရားတွေကိုလည်းသိမှာခုတော့သူကအဲ့ဒီဇက်ကုအကြည်ဓာတ်လည်းမမြင်ဘူးသေးဘူးဇက်ကုအကြည်ဓာတ်ကိုလာရိုက်ခတ်နေတဲ့ယူပါယုံလည်းကိုကမသိဘူးမသိရင်ဒီဇက်ကုဝိညာဉ်စိတ်ကိုဘယ်လိုမှရှုလို့မရဘူး နောက်သက္ကုတံဖတ်တာအဲ့ဒီသက္ကဝိညာဉ်နဲ့တွဲနေတဲ့သက္ကုတံဖတ်ဖတ်တာကိုသက္ကုတံဖတ်တာခေါ်တယ်။နောက်သက္ကုတံဖတ်တာဟူသောအကြောင်းကြောင့်ဖြစ်ပေါ်လာသည့်ခံစားမှုဒုက္ခဒုက္ခဥပ္ပခါကိုအဲ့ဒီအချက်ကတော့ဘုန်းကြီးတို့ဒီလိုပါသက္ကုတံဖတ်တာဇာဝေဒနာသက္ကုတံဖတ်တာပစ္စယဝေဒနာဆိုပြီးတော့ဝေဒနာနှမျိုးမြတ်စွာဘုရားသင်တယ်လို့ဟောထားပါတယ် ဒီမှာတော့ဒီသုတ်တံမှာတော့ယံပိတံသက္ကုတံဖတ်တာပစ္စယဝိရိတံဒုက္ခံဝဒုက္ခံဝအဒုက္ခမဒုက္ခံဝဆိုပြီးဒီလိုဖွင့်ထားတယ်။နှစ်ခုလုံးကတော့အထင်ကရအဖွင့်ရအဓိပ္ပာယ်အတူတူပဲဆိုလိုတာကဘာပြောတာလဲသက္ကုတံဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတော့သက္ကုဝိညာဉ်စိတ်အခိုက်တန်လေးမှာဘုန်းကြီးတို့အဘိဓမ္မာကဥပ္ပခဝေဒနာပုံသေးပဲဒုက္ခလည်းမရှိဘူးဒုက္ခလည်းမရှိဘူး ခုဒီမှာဘုရားရှင်ကဒုက္ခဟောဒုက္ခဟောရှုဖို့ဆိုတော့အဲ့ဒါစက္ကဝိညာဉ်စိတ်အခိုက်တန့်ဟုတ်သလားမဟုတ်ဘူးစက္ကဝိလံဖတ်တာကိုအကြောင်းခံပြီးနောက်ပိုင်းမှာနောက်ပိုင်းမှာဆိုတော့စက္ကဝိညာဉ်ရဲ့နောက်မှာစက္ကဝိညာဉ်နောက်မှာဆိုလို့ချင်းဇန်ထုံးရပြောရင်တံပရိဆိုင်တန္တိရဏဥထောဇောဒရာယောအဲ့ဒီစိတ်တွေနဲ့ရှင်တွဲပြီးဖြစ်ပေါ်နေတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတွေကိုအကုန်လုံးရှုပါဆိုတော့ ဝေဒနာတစ်ခုတည်းလားဆိုတော့မဟုတ်ပါဘူးဒီရှုခွက်မျိုးကိုဘုရားရှင်ကရှင်ရဟုလာကိုချွတ်တဲ့သုလရဟုလောဝါဒသုတ်တံအရဟတခုတီအောင်ချွတ်တဲ့သုတ်တံနော်အဲ့ဒီသုတ်တံမှာယံပိတံသကုတံဖတ်တပစ္စယဝေရိတံယံပိတံသကုတံဖတ်တပစ္စယဥပ္ပန္နဝေဒနာကတံတင်ညာကတသင်္ခါရကတံဝိညာဏကတံဆိုပြီးဒီလိုဟောတာဝေဒနာတင်ညာသင်္ခါရဝိညာဉ်အဲ့ဒီတရားတွေကိုရှုပါဆိုပြီးဒီလိုဟောတာအတူတူပဲ။ ဆိုလိုတာကသက္ကဝိညာဉ်ကိုရှုရင်သက္ကဝိညာဉ်တခုတည်းမရှုရဘူးရှင်ဘက်စိတ်စိတ်သိတွေရှုရမယ်သက္ကုတ္တဖတ်တာကိုရှုရင်လည်းတခုတည်းမရှုရဘူးရှင်ဘက်စိတ်စိတ်သိတွေအကုန်လုံးရှုရမယ်သက္ကုတ္တဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဝေဒနာဒုက္ခဒုက္ခဥပ္ပကဝေဒနာကိုရှုပါတော့မဟုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ကိုရှုပါဆိုရင်တဝင်းထီလုံးကိုအကုန်လုံးရှုရမယ်လို့ဆိုလိုတာအဲ့ဒါရှုတတ်ပါဟင်ရှုတတ်အောင်လုပ်ရမယ်နိဗ္ဗာန်သွားခြင်းဟုတ်တယ်မလားဒါကိုရှုတတ်ဖို့လိုနေတယ် နောက်တစ်ခုနာကို သောတာပတ္တရကိုအတူတူပဲအတန်သောတာဝိညာဉ်သောတာတံဖတ်တာသောတာတံဖတ်တာဟုသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့ခံစားမှုဒုက္ခဒုက္ခဥပ္ပခဒါငါးခုအဲဒီတော့ယူပါယုံမှာငါးခုဟောစက္ကုဝိညာဉ်နဲ့ပတ်သက်စက္ကုပတ္တရဘိုင်းမှာငါးခုသောတာပတ္တရဘိုင်းမှာငါးခုနှာခေါင်းနဲ့ပတ်သက်လို့ငါးခုရှာနဲ့ပတ်သက်လို့လည်းငါးခုကိုယ်နဲ့ပတ်သက်လို့လည်းငါးခုဓမ္မယုံနဲ့ပတ်သက်လို့လည်းစိတ်နဲ့ပတ်သက်လို့လည်းငါးခု ပေါင်းလိုက်တော့ဘယ်လောက်ရှိလဲ9 6လီ30အဲ့ဒါအကုန်သိရမယ်အဲ့ဒါကိုအကုန်မသိခဲ့ရင်တဏှာဝဆဲဒုက္ခဘယ်လိုမှမကုန်နိုင်ဘူးဘယ်လိုသိရမှာလဲအဲ့ဒီ30သောတရားတွေကိုလည်းဟိုတိုင်းမှဆိုသိရမယ်အဲ့ဒီ30သောတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေလည်းဟိုတိုင်းမှသာသိရမယ်ဒါကညာတပရိညာ ဒီ30သောတရားတွေရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာတွေကိုလည်းပစ္စုခဏပစ္စုပန်စိုက်အောင်ဟုတ်တိုင်းမှဆိုသိရမယ်ဒါကတိရဏပရိညာအဲဒီ30သောတရားတွေရဲ့အပြတ်တက်ကိုလည်းဟုတ်တိုင်းမှဆိုသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ပြီးရှုနိုင်ရမယ်ဒါကပဟာနာပရိညာပိုင်းအဲဒီလိုပရိညာပညာ၃ချက်ဖြင့်ဒီ30သောတရားတွေကိုဟုတ်တိုင်းမှန်စွာသိခဲ့မယ်ဆိုရင်တော့ သန္တရာဝဆင်းရဲဒုက္ခကုန်မယ်ဟုတ်တိုင်းမှန်စွာမသိခဲ့ဘူးဆိုရင်တော့သန္တရာဝဆင်းရဲဒုက္ခဘယ်လိုမှမကုန်နိုင်ဘူးတဲ့အဲ့ဒါဘလို့ဟောတာလဲဘုန်းကြီးဟောတာမဟုတ်ဘူးနော်ဟုတ်တယ်မလားမြတ်စွာဘုရားဟောနေတာဘုရားရှင်အပေါ်၌ယုံကြည်ချက်တရားတရားအပြည့်အဝရှိခဲ့မယ်ဆိုရင်ဘုရားရှင်ဟောကြားပြတာဆိုဆုံးမတော်မူတဲ့တရားဒေသနာတော်အပေါ်၌ယုံကြည်ချက်အပြည့်အဝရှိခဲ့မယ်ဆိုရင်ဒါလက်ခံရမယ်ဟုတ်တယ်မလားဒီတော့ မိမိတို့ဒါသိအောင်ကြည့်ရမယ်တရားတွေဖြစ်နေပြီနောက်တစ်ခုဒီတရားတွေကိုသိခြင်းဘာလို့ရမလဲနော်သမာဓိတုတ်တံဆိုတာလေးတခုပါနော် ဒီသုံးတန်ကမြတ်စွာဘုရားတစ္ဆာတန်ရုပ်မှာဟောကြားထားတော်မူခဲ့ပါတယ်နော်တမာရီသုတ်တံဆိုတာလေးတွေ့လားဟုတ်အဲ့ဒီမှာကြည့်တမာရင်ဘိက္ခွေဘာဝိဒတမာဟိတောဘိက္ခွေဘိက္ခုယထဗုဒ္ဓံပသနာတိနော်ဂိဉ္စယထဗုဒ္ဓံပသနာတိဣဒံဒုက္ခန္တိယထဗုဒ္ဓံပသနာတိ အယံဒုက္ခသမုဒယောတိယထာဘုဒ္ဓပသနာတိအယံဒုက္ခនិရောဓတိယထာဘုဒ္ဓပသနာတိအယံဒုက္ခនិရောဓခာမိနိပရိပဒာတိယထာဘုဒ္ဓပသနာတိဒီဒုက္ခသစ္စာခုနကပြောတဲ့30သောတရားတွေကသစ္စာဒေသရောနိယဘာသစ္စာလဲဒုက္ခသစ္စာပဲနော်အဲဒီဒုက္ခသစ္စာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကသမုဒယသစ္စာအဲ့ဒီအကြောင်းတရားတွေရဲ့ခြုံငိမ့်မှုက နိရောဓသစ္စာဝိပဿနာဉာဏ်ဖြင့်သိရတဲ့နိရောဓသစ္စာနော်နောက်တစ်ခုအရိယာမဉ္ဇဏ်ဖွဉ္ဇဏ်တို့ရဲ့အာယုံဖြစ်တဲ့အနန္တရတနိဗ္ဗာန်ကလည်းနိရောဓသစ္စာပဲဒါလောကုတ္တရာနိရောဓသစ္စာအဲ့ဒီရောက်ရေးအတွက်လောကီနိရောဓသစ္စာကိုသိရမယ်နော်နော်မဂ္ဂင်ရှင်ပါးကလောကီမဂ္ဂင်ဓမ္မထပိုင်းမဂ္ဂင်ရှင်ပါးဝိပဿနာပိုင်းမဂ္ဂင်ရှင်ပါးကမဂ္ဂသစ္စာလောကုတ္တရာပိုင်းမဂ္ဂသစ္စာကတော့နိဗ္ဗာန်မြင်တဲ့အခါမှာပေါ်လာမယ်နော် အဲဒီတော့အဲ့ဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိချင်တယ်ဆိုလို့ရှိရင်ဘာလုပ်ရမလဲပမာတိကိုထူထောင်ပါနော်ယဟန်တို့ဒီကြည်မှုပမာတိကိုပွားများကြအကုန်လုံးယဟန်တို့ဒီကြည်သောပမာတိရှိတဲ့ယဟန်သည် ဟုတ်တိုင်းမှန်စွာသိအဘယ်သို့လျှင်ဟုတ်တိုင်းမှန်စွာသိသနည်းဤကဆင်းရဲတိဤကဒုက္ခသစ္စာတိလို့ဟုတ်တိုင်းမှန်စွာသိတယ်ဤကဆင်းရဲဖြစ်ကြောင်းသမုဒိယသစ္စာတရားလို့ဟုတ်တိုင်းမှန်စွာသိတယ် ဤကဆင်းရဲချုပ်ရာနိဗ္ဗာန်နိရောဓသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်။ဤကဆင်းရဲချုပ်ရာနိဗ္ဗာန်တို့ရောက်ကြောင်းကျင့်စဉ်ဖြစ်တဲ့မဂ္ဂသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်။ယဟန်တို့တည်ကြည်မှုတမာတိကိုပေါ်များကြအကုန်လုံးယဟန်တို့တည်ကြည်သောယဟန်သည် ဟုတ်တိုင်းမှန်စွာတည်ကြည်သောတမာတိရှိတဲ့ယဟန်သည်ဟုတ်တိုင်းမှန်စွာသိပါတယ်တဲ့။အဲ့ဒါဘယ်သူဟောတယ်လဲ။ခေတ်ကဘာပြောလဲ။ သမထကသန္တရာတွင်တရားမဟုတ်ဘူးသာသနာ့ဘတရားဝိပဿနာတရားသာသနာ့တွင်တရားဖြစ်တယ်ဆိုပြီးတော့သူကဒီလိုပြောကြတယ်ပြောလိုက်တော့သမထသမာဓိကိုမထူတော့ဘူးသမာဓိမရှိတော့သမာဓိမရှိတော့ဒီသမာဓိရှိမှဒီသစ္စာလေးပါးကသိနိုင်တာသမာဓိမရှိတော့သိနိုင်လားကဲဒီနေရာမှာနည်းနည်းလေးပြဿနာတစ်ခုပေါ်လာတယ်ခုနကပြစ္ဆောဝဂ္ဂင်၅ဦး ဓမ္မစကြာဒေသနာကိုမြတ်စွာဘုရားတည့်ရဟောတဲ့အနတ္တလက္ခဏာသုတ်တံကိုတည့်ရဟောတယ်ဗမာသမထဘာဒရေတဲ့သူတို့ကဒီလိုအကြောင်းပြပြန်တယ်အဲ့ဒါကဒီလိုပါဘုန်းကြီးတို့နည်းနည်းစံကြောင်းလေးကအတိတ်ကြောင်းနဲ့ပြစုံပါအကြောင်းနှစ်ခုပြောပြဖို့လိုလာတယ်နော်အတိတ်ကြောင်းကတော့အရှင်ကုဏ္ဏညာကြီးကရတ္တညုပေါ့ဘုရားရှင်ရဲ့သန္တနာတော်မှာဝါအကြီးဆုံးယဟန်တော်တစ်ပါးဖြစ်ဖို့အတွက် ဟဲ့တင်ညူဣရိတဲ့ရရှိဖို့ရန်အတ္တပါရမီဖြစ်ခဲ့ပါတယ်သူကဘယ်ချင်းခက်ကစခဲ့လဲလို့မေးတော့လွန်ခဲ့တဲ့ကဘာတသိန်းထက်ကပွင့်တော်မူတဲ့ဘုရုမုဒ္ဒရာဘုရားရှင်ရဲ့သာသနာကစခဲ့တယ်ဘုရုမုဒ္ဒရာဘုရားရှင်ဆိုတာလောကမှာပွင့်လာတာလူတို့သက်တမ်းအနှစ်တသိန်းတန်းမှာပွင့်တာအဲ့ဒီအနှစ်တသိန်းအတွင်းမှာရတ္တိညူဣရိတဲ့ဘွဲ့ကိုညီမှန်းနေတဲ့ဒီသတော်ကောင်းကပါရမီတွေကိုတော်တော်လေးခင်ခင်လုံလုံဖြစ်ကျင်ခဲ့တာ နှစ်တသိန်းလောက်ပါရမီဖြည့်ကျင့်နေတယ်ဆိုတော့သူ့မှာတမာရီလည်းရှိမရှိဘူးလို့ပြောနိုင်မလားသူကဓမတာလေးတစ်ခုရှိတယ်ဘုန်းကြီးတို့အရှင်ကုဏ္ဏညရောအရှင်ဝဘအရှင်ဗတ္တိယအရှင်မဟာနာမအရှင်အတ္တစီမထေရငါးပါးလုံးကပရိသမီဒာဉာဏ်ကိုရရှိတော်မူတဲ့သူတော်ကောင်းတွေဖြစ်တယ်ပရိသမီဒာဉာဏ်ကိုရရှိတော်မူတဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒီမှာပြည့်စုံရမယ့်အင်္ဂါရ၅ချက်ရှိတယ် အဲ့ဒီ၅ချက်ကအဓိကမဆိုတာကတော့နောက်ဆုံးယဟန္တာဖြစ်မဲ့ဘဝဆိုတာဆိုဒီဘဝမှာကိုကြီးရပါတယ်မညံဖွညာကိုရရှိခြင်းကိုအဓိကမခေါ်တယ်။အဲဒီမှာပရိယတ်တိရှင်းရှင်းဘုရားရှင်တို့ရဲ့သံဃာတော်အတွင်းမှာပရိယတ်တရားတော်တွေကိုသင်ယူခဲ့မှုချင်းပရိပု္ပ္ပာရှင်းရှင်းဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာဒီပါဠိတော်ကိုဖွင့်ဆိုကြုံဖြစ်တဲ့အ내အဓိပ္ပာယ်အထက်ကထာတွေကို သင်ယူခဲ့ခြင်းမေခွန်းတွေကိုမေးခဲ့ခြင်းနော်နောက်သဝနတရားတော်ကိုအယုအသေးလာခဲ့ဖူးခြင်းနောက်တစ်ခုကတော့ပုဗ္ဗယောဂပဲဘုန်းကြီးပြောချင်တာကအဲ့ဒီပုဗ္ဗယောဂပဲဘာကိုပုဗ္ဗယောဂခေါ်တဲ့တုံမေးတော့ပုဗ္ဗယောဂနာမပုဗ္ဗဗုဒ္ဓနံသာသနေကတပစ္ဆာကတဘာဝေနယာဝအနုလောမဂုတ္တရပုသမိပံတာဝဝိပဒနာနုယောဂောဘာပြောတယ် ပုဗ္ဗယောဂပုဗ္ဗယောဂဆိုတာရှင်းရှင်းဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာကဒပစ္ဆကဒဝုဒ္ဓကိုဖြစ်ကျင်တယ်ကဒပစ္ဆကဒဝုဆိုတာဘာပြောတာလဲဆွမ်းခံသွားတဲ့အချိန်ခါမှလည်းကမ္မထံကိုဆောင်ပြီးသွားတယ်ဆွမ်းခံယောကနေကျောင်းကိုပြန်လာတဲ့အချိန်ခါမှလည်းကမ္မထံကိုဆောင်ပြီးတော့ပြန်လာတယ်အဲ့ဒီလိုဝုဒ္ဓကိုဖြစ်ကျင်တာကိုကဒပစ္ဆကဒဝုလို့ခေါ်ပါတယ်ဆွမ်းခံတယ်ဆိုတော့လူတွေလားဘုန်းကြီးတွေလား ဘုန်းကြီးဝတ်မယ်လို့ပြောတာဟုတ်တယ်မဟုတ်လားဟုတ်တော့အဲ့တော့သောယဟန်ဖြုခဲ့ဘူးတဲ့ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာမှာယဟန်ဘဝနဲ့ဒီကတ္တပစ္စကတ္တဝတ္တေကိုဖြစ်ခြင်းခဲ့တယ်ဖြစ်ခြင်းပြီးတော့ဘာလုပ်လဲယာဝအနုလောမဂုတ္တရဘုသမိပံအနုလောမဉာဏ်ရဲ့အနိနာမှာတည်ရှိနေတဲ့ဂုတ္တရဘုဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီးပြန်ခဲ့တယ်အဲ့ဒီဂုတ္တရဘုကတော့အထက်ကရာကရှင်းထားပါတယ်တခါရုပ္ပကဉာဏ်ကိုဆိုလိုတယ်တဲ့နော် ဒီတော့သင်္ခါရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီးပြန်ခဲ့ဘူးခြင်းဆိုတဲ့ဒီအင်္ဂါရနဲ့ပြည့်စုံရတယ်အဲ့ဒီလိုပြည့်စုံမှပုဗ္ဗယောဂနဲ့ပြည့်စုံမှဒီဘဝမှာခုလိုတရားနာရည်နဲ့တို့ကပရိသံပိဒါဉာဏ်ကိုရရှိနိုင်တယ်အရတ္တဖို့စိုက်တဲ့အချိန်ခါမှာသို့မဟုတ်အရှင်အနန္ဒာကသောတပန်အဖြစ်နဲ့ပရိသံပိဒါဉာဏ်ကိုရရှိတယ်စိတ်ဓာတ်သူကျွယ်တို့ကြတော့အနာဂံအဖြစ်နဲ့ပရိသံပိဒါဉာဏ်ကိုရရှိတယ်ညကဘုန်းကြီးပြောခဲ့တဲ့သမာဝရိမီဘုရားတို့ရဲ့ အလုံးကျွေးဖြစ်တဲ့ခိုးဆုပ်တရာကြတော့သောတပန်ဖြစ်တဲ့ပရိသမီရဉာဏ်ကိုရရှိပါတယ်အများစုကတော့ယဟန္တာအဖြစ်နဲ့ပရိသမီရဉာဏ်ကိုရရှိတယ်အဲ့လိုပရိသမီရဉာဏ်ကိုရရှိတဲ့သူတော်ကောင်းတိုင်းဒီဘာဖြစ်လဲရှေးရှေးဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာသင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီးပြန်ခဲ့အမှုကြတယ်။အဲ့ဒီပါရမီကအရေးကြီးပါတယ်နော်။ဆိုလိုတာကအရှင်ကုဏ္ဏညတို့ဥသိနေတဲ့ပိဿဝကိ၅ဦးတို့ဟာ ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်တွင်မှာသင်္ခါရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မထာတွေကိုစီးပြန်ခဲ့ဘူးတဲ့သူတော်ကောင်းတွေကြီးဖြစ်ကြတယ်။ဒါကိုနားလည်ထားဖို့လိုတယ်။ဒါတို့ရဲ့နောက်ခံ background အတိတ်ကစီးပွင့်ခဲ့တဲ့ပါရမီကဒီဘဝမှာလည်းလာပြီးကျေးဇူးပြုပါတယ်။ကျေးဇူးမပြုဘူးဆိုရင်ဘုန်းကြီးတို့ဘုရားရှင်ကဘုရားဖြစ်ဖို့မလွယ်ပါဘူးနော်။အတိတ်ကဖြစ်ကျင်ခဲ့တဲ့ပါရမီတွေကရင်ကျောင်းလာတဲ့အခါမှာဒီဘဝမှာဘုရားလာဖြစ်တယ်။ဒီပစ္စဝဂင်ငါတို့ဟာလည်းအတိတ်ကရှေ့ရှေ့ဘုရားရှင်တို့ရဲ့သန္တာတော်တွင်မှာ သင်္ကာရုပ္ပကညာတို့တရားဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစနစ်တကျစီးပြန်ခဲ့တယ်စီးပြန်ခဲ့တော့အဲ့ဝိသင်္ကာရုပ္ပကညာဆိုတာကခုံကျော်လို့ရတဲ့ညာမဟုတ်ဘူးအောက်ခြေကဘာလဲနမရူပပြိစေတညာနာယုတ်ကိုပိုင်းခြားသိတယ်အကြောင်းတရားတွေကိုပိုင်းခြားသိတယ်ဒီဒုက္ခသစ္စာသမုဒယသစ္စာခေါ်တဲ့နာယုတ်နဲ့အကြောင်းတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးထပ်ပြီးဝိပဿနာဉာဏ်စဉ်အတိုင်းရှုလိုက်တာတို့ကဟုတ်သင်္ခါရုပ္ပခဏ်ညာရောက်ခဲ့ပြီးပြီရောက်ရင်လည်းရှေ့သွားပါတော့လားလို့မေးစရာရှိတယ်သွားလို့မရဖြစ်နေတယ် ဘာဖြစ်လို့လဲဟမ်ဘာဖြစ်လို့လဲသူကဒီအေဒိတဲ့ဘွဲ့ကိုလိုချင်နေတယ်ဒီဘုရားရှင်ရဲ့သာသနာတော်မှာဒီအေဒိတဲ့ဘွဲ့မျိုးကိုသူကလိုချင်နေတဲ့အတွက်ကြောင့်သူကရှေ့ကိုသိပ်သွားလို့မရဖြစ်သွားတယ်နော်ဒါကြောင့်ကိုယ်ဆန္ဒပါရှေ့တော့သွားခြင်းမှာနဲ့နောက်ဆံကတင်းနေတဲ့အိမ်ကထွက်လို့ကောင်းမရဖြစ်နေဟုတ်တယ်မလားအဲ့ဒီပုံစံမျိုးနဲ့ဆိုရင်တော့ရမလားမရသေးဘူးဒါဖြစ်နေပါရမီမှာသူ့မှာရင်ကြောင်းနေတယ်ဒါကအတိတ်ကြောင်း ပစ္စုပန်အကြောင်းကိုကြည့်လိုက်ပါနော်ဘုန်းကြီးတို့ဘုရားအလံမွေးဖွားလာပြီအရှင်ကိုနေညာကြီးကဘုန်းကြီးတို့ကာလဒေဝီလယသိလို့တော့ဘုန်းကြီးတို့ဇာပင်ထဲမှာအသုံးများပါတယ်အဇိတယသိလို့လည်းခေါ်တယ်ဒါကသုတော်နနာမင်းကြီးရဲ့မင်းဆရာပဲဒီအဇိတယသိကာလဒေဝီလယသိကြီးကအသက်ရွယ်ကြီးလာတဲ့အချိန်ခါမှာသုတော်နနာမင်းကြီးထံခွင့်ပန်ပြီးတော့ယသိပြုလိုက်တယ် ဇံဘိညာဉ်တွေရရှိနေပါတယ်နေ့ခါမှာတာဝရိန္ဒနတ်ပြည်တက်တက်ပြီးတော့နေ့နေ့ဆန်တဲ့ခေါ်တော့ပေါ့လေနုပြေကပူလွန်းလို့နော်အဲဒီတော့ဒီလိုဇံဘိညာဉ်ရနေတဲ့ကာလဒေဝီလယတိကြီးရဲ့တူရင်းဖြစ်တယ်တူရင်းဖြစ်တော့ဘုရားအလောင်းမွေးဖွားလာတဲ့အချိန်ခါမှာကာလဒေဝီလယတိကလည်းဘုရားဖြစ်မယ်လို့ဟောသွားတယ်ဟောသွားတယ်ဆိုတော့သူဦးကြီးတော်ရဲ့စကားကိုသူကတသွင်မတင်းယုံကြည်တယ်ဒါကအကြောင်းတစ်ခု ဘုရားအလောင်းတော်ကိုနမိတ်ဖတ်ဖို့ရအတွက်ပုံနှရှိဦးဆင့်ခေါ်လိုက်တဲ့အချိန်ခါမှာကွဏိညာလည်းပါလာတယ်ကွဏိညာကဘုရားဖြစ်မယ်လို့လက်တစ်ချောင်းပဲထမ်းတော့ကျန်တဲ့ပုဂ္ဂိုလ်တွေကတော့နှစ်ချောင်းစင်ကြဝဠာမင်းကြီးဖြစ်ရှင်ဖြစ်မယ်မဖြစ်ရင်ဘုရားဖြစ်မယ်ဒီနှစ်ခုပြောတယ်အဲ့တော့သူကကျင်းတင်ဘုရားဖြစ်မယ်လို့လက်ချောင်းပဲထောင်ပြီးတော့အဲ့ဒီနေ့ကစပြီးတော့သူကတောထွက်တဲ့ပုဂ္ဂိုလ်ချင်းချင်းဟုတ်တယ်မလားဒကမကြီးကြားတယ်မလား အဲ့ဒီနေ့မှာပဲစပြီးသူကတွတ်ထွက်သွားတယ်တွတ်ထွက်လိုက်တဲ့အချိန်ကကျတော့သူတယောက်တည်းလားဆိုတော့မဟုတ်ဘူးအဲ့ဒီပိဿဝိငါးဦးလုံးပဲတိုင်ပင်ပြီးတော့တွတ်ထွက်ကြတော့တွတ်ထွက်လိုက်တဲ့အခါမှာဘုရားအလောင်းတော်တွတ်ထွက်မဲ့နေ့ကိုတော်ရက်ကနေသူတို့ကစောင့်ဆိုင်နေကြတာစောင့်ဆိုင်နေတော့အလကားမနေကြပါဘူးထိုခေတ်ထိုအချိန်ခါမှာအိန္ဒိယမှာဒီဇန်သမပတ်၈ပါးပြနိုင်တဲ့ဆရာတွေတော်များတယ်ဥပမာဘုန်းကြီးတို့ဘုရားအလောင်းတော်လည်း အလာရယသိဥဒကယသိတို့ထာမှာဒီဇန်နေတော့သင်တာပဲဒီတမာရီလောက်ကလော်လော်လေးနဲ့တို့ရနိုင်တယ်ပါရမီမျိုးစင်ကလည်းရှိနေတယ်ဒါကအကြောင်းတောထဲမှာ35နှစ်ဘာမှမလုပ်ဘဲနဲ့အလကားနေတဲ့ပုဂ္ဂိုလ်တွေမူမဲ့ဖုန်ဒီမှာရီရီမှန်းပြီးတော့မှတောထွက်တဲ့ပုဂ္ဂိုလ်တွေဖြစ်တော့အလကားမနေကြပါဘူးဒီတမာရီစခန်းလောက်ကတော့အောင်မြင်ပြီးသားဖြစ်နေတယ်နောက်တစ်ချက်ကခွန်ကြီးတို့မြတ်စွာဘုရားတရားဟောတော်မူပုံဤစနစ်ကလေးတစ်ခုက တရားနာမဲ့သာဝကတအုပ်ကိုမြတ်စွာဘုရားကလှမ်းမြော်ကြည့်လိုက်တဲ့အချိန်ခါမှာဒီတပည့်မှာသီလကချွတ်တက်နေတယ်။တမာတိကလည်းမအောင်မြင်သေးဘူး။ဝိပဿနာဉာဏ်ကလည်းမရှိသေးဘူးဆိုရင်သီလဘိုင်းကနေစဟောပေးတယ်။ဒီတပည့်ကိုကြည့်လိုက်တဲ့အခါသီလတွေကဖြူစင်နေပြီဆိုရင်တမာတိဘိုင်းကစပြီးတမာတိကလိုနေသေးတယ်ဆိုရင်တမာတိကနေစဟောပေးတယ်။ဒါတမာတိကနေစဟောတဲ့သုတ်ထန်ကြီးဘုန်းကြီးတို့မစ္စည်းမနိကေတလျှောက်ဒီကနိကေတလျှောက်မစ္စည်းမနိကေတလျှောက် ယာနဲ့ချီရှိပါတယ်နော်ဒီသုဒ္ဓဇံတမာရီကိုမြတ်စွာဘုရားဥစားပေးပြီးဟောတဲ့သုဒ္ဓံတွေအများကြီးရှိတယ်အခုဘုန်းကြီးလာမဲ့မဟာသတိပရဏသုဒ္ဓံမှာလည်းပါပါတယ်နော်ဒါပေမဲ့ပုဂ္ဂိုလ်တယောက်ကြည့်လိုက်တဲ့အခါသူကသီလပိုင်းတွေကလည်းပြည့်စုံနေပြီတမာရီပိုင်းတွေကလည်းပြည့်စုံနေပြီဆိုရင်တော့အခုလိုဓမ္မစကြာဒေသနာတော်တို့လိုဝိပဿနာပိုင်းတက်တဲ့ကိုပဲစပြီးဟောပြတော်မူပါတယ်ဒါပုဂ္ဂိုလ်ရဲ့အစ္ဆန်တရားဓာတ်ခံကြည့်ပြီးတော့ဟောတော်မူတဲ့ဒေသနာတွေဖြစ်တယ်အရှင်ကုဏ္ဏညဟာ အရှင်ကုဏ္ဏဥဆောင်နေတဲ့ပုဂ္ဂိုလ်တွေဟာပမာတိရှိသလိုတရားနာနေတဲ့တခြားနတ်မြမာတွေကိုကြည့်လိုက်ရင်လည်းဘယ်နဲ့တော့ပမာတိရှိလားမရှိဘူးလားခုမြမမိကနေမိဂရာဝန်ကိုစက္ကန့်ပိုင်းအတွင်းချက်ချင်းရောက်အောင်လာနိုင်တယ်အဲ့ဒါဘာနဲ့လာလဲတမာတိစွမ်းအားတွေကိုဒီဇန်ဇန်အဘိညာဉ်တမာတိရဲ့စွမ်းအားတွေပဲသူတို့မှာအဘိညာဉ်တွေရနေပြီလားအဲ့ဒါကြောင့်တရားဟို လေ့လာတဲ့အပိုင်းမှာနောက်ခံ background လေးတွေကိုလည်းနည်းနည်းရှိဖို့လိုပါတယ်အဲ့ဒါကြောင့်သို့တော့အရှင်ကုဏ္ဏညတို့တောင်မှတမာတိမထူထောင်ပဲနဲ့ဓမ္မစကြာဒေသနာတော်ကိုနာပြီးကျွတ်တန်းဝင်သွားတာပဲငါလည်းတမာတိမထူထောင်ပဲနဲ့ရနိုင်တယ်လို့ကိုယ့်ကိုယ်ကိုယုံကြည်ခဲ့ရင်မျက်စိမိတ်ပြီးထိုင်ကြည့်ပါဒီယုံနာနဲ့သိတာမသိဘူးလားကိုယ့်ကိုမေးကြည့်ဟမ်မသိဘူးဆိုလို့ရှိရင်တော့ဘုရားဆုံးမတဲ့ဒီတမာတိထူထောင်ပါဆိုတာကိုမလိုက်နာတယ်မို့လား အဲ့တော့မဂ်ခင်၈ပါးထဲမှာဒီသမ္မာတမာတိဆိုတဲ့မဂ်ခင်တစ်ခုလည်းပါပါတယ်အဲ့ဒီသမ္မာတမာတိဟာဘာကိုခေါ်ဆိုတယ်ဆိုတာအခုဘုန်းကြီးနောက်ထပ်သင်မဲ့မဟာတရိပရဏသုတ်ထံမှာပရမဇန်တမာတိဒုတိယဇန်တမာတိတတိယဇန်တမာတိသုတ္တဇန်တမာတိတွေကိုသမ္မာတမာတိခေါ်ဆိုတယ်ဆိုဘုရားကအတိအကျဟောထားပါတယ်မဂ်ခင်၈ပါးစုံညီမှနိဗ္ဗာန်ရမယ်ဆိုတာကိုလက်ခံနိုင်ခဲ့ရင်မဂ်ခင်၈ပါးရဲ့ ခိုးသာသနာတွင်တရားလို့မပြောနိုင်ဘူးလားမဂ္ဂင်၈ပါးကိုသာသနာတွင်တရားလို့ပြောနိုင်ခဲ့ရင်မဂ္ဂင်၈ပါးရဲ့အစိမ်ပိုင်းတစ်ခုဖြစ်နေတဲ့ဒီတမ္မာတမာတိကိုလည်းသာသနာတွင်တရားလို့မပြောနိုင်ဘူးလားအဲ့ဒါဒီနေ့ခေတ်ကနော်ဒီသမထတွေဟာသာသနာတွင်တရားမဟုတ်သာသနာပါတရားသာဖြစ်တယ်ဝိပဿနာသာလျှင်သာသနာတွင်တရားဖြစ်တယ်ဆိုပြီးတော့ဒီသမထကိုခြေထောက်နဲ့ကန်ထုတ်လိုက်တယ်ကန်ထုတ်လိုက်တဲ့အခါကျတော့ဘာဖြစ်လာလဲ ဝိပဿနာဆိုပြီးသွားထိုင်တယ်ဒီယုတ်ဒီနာသိလားမသိဘူးမသိတော့ဘာပြောလဲဟာဒီယုတ်ဒီနာကဘုရားကနတ်ပြည်မှာဟောတာလူတွေအတွက်ဟောတာမဟုတ်ဘူးဆိုပြီးဟာသူကဒီလိုမျက်လုံးလေးအသာလေးမသိသိသိပိတ်ပလိုက်တယ်ပိတ်ပလိုက်တော့တရားနာတဲ့လူကလည်းဘာမှမသိတဲ့လူဆိုတော့ဟုတ်တာပေါ့သူကနတ်ပြည်မှာဟောတာပဲသူကဒီလိုဖြစ်လာတယ်တချို့ကြတော့လေဒီယုတ်ဒီနာကြီးကဘုရားရှင်အရာဘုရားသာသိတာသာဝကတွေမသိနိုင်ဘူးဆိုဒီလိုဘေးဖယ်လိုက်ပြန်တယ်ဒါမြင်ဘုရား ဟောတဲ့ယုံနာကတာဝကတွေမသိနိုင်ဘူးဆိုဘယုံနာကတာဝကတွေသိနိုင်လဲဟောဒီယုံနာကသိတယ်ဆိုပြီးသူတို့ဟောတဲ့ယုံနာတွေကိုပဲအစစ်အမှန်လုပ်ပြီးတော့ဖော်ပြကြတယ်နော်ဒါကြောင့်ဘုန်းကြီးတို့မနေ့ကပြောတယ်ဝိပဿနာဘိုင်းမှာဓမ္မကိုလည်းဓမ္မလို့ထင်ထင်ရှားရှားသိဖို့အဓမ္မကိုလည်းအဓမ္မလို့ထင်ထင်ရှားရှားသိဖို့လိုတယ်ယဟန်တော်တွေအနေနဲ့ကလည်းဓမ္မကိုဓမ္မပဲလို့ထင်ထင်ရှားရှားပြဖို့အဓမ္မကိုလည်း အဓမ္မလို့ထင်ရှားရှားပြဖို့လိုတယ်ဒီလိုပြမှသန္တရာတော်ဟာအရှိခိုင်ကတည်ရမယ်ဆိုတော့ဘုရားကအတိအကျဟောထားတယ်အဲဒီတော့ဘုန်းကြီးတို့ဘက်ကလည်းဒီတိုင်းပါပဲဓမ္မကိုဓမ္မလို့တော့ပြောရမယ်အဓမ္မကိုလည်းအဓမ္မလို့တော့ပြောရမယ်ဓမ္မပဲနားလည်မယ်ပြောမဲ့ပုဂ္ဂိုလ်မရှိခဲ့ဘူးဆိုရင်နားလည်ဖို့ဆိုတာတော်တော်လေးခက်ခဲတယ်ခက်ခဲတယ်ကဘာကြောင့်လဲလို့မေးတော့ဘုန်းကြီးဒကာကြီးတွေဒကာမကြီးတွေကိုရှုတ်ချတာမဟုတ်ပါဘူးမိမိတို့ဇောင်းအနေအတွက် တစ်ဖက်ကယုံကန်နေရတော့ဒီပိဋကပါဠိတော်လေးကိုဇောက်ချပြီးလေ့လာဖို့ဆိုတာကတော်တော်လေးခက်ခဲတယ်ဘာသာပြန်နေကြည့်လိုက်တော့လေခုလိုပေါ့ဒီဘာသာပြန်ဖတ်ကြည့်ရကုန်နဲ့တခါတလေတချို့နားလည်ဖို့ကတော်တော်ခက်ခဲတယ်ဘာဖြစ်လို့လဲအထက်ကရာအဖွင့်ရဲ့အကူအညီတွေကများစွာလိုပါတယ်ဒီအထက်ကရာတွေကလည်းပါဠိဘာသာတပဲရှိနေတော့ဘာသာပြန်ကလည်းမရှိတော့မိမိတို့ကဒီပါဠိတော်ကိုလေ့လာတဲ့အပိုင်းမှာဆရာသမားမရှိခဲ့ဘူးဆိုရင်နားလည်ဖို့ဆိုတာအမတန်ခက်ခဲပါတယ်ဒါကြောင့် မိမိတို့ရဲ့အချင်းအနေကိုမိမိတို့သုံးသပ်ပြီးတော့ဟုတ်တယ်မလားဘုရားရှင်ရဲ့တရားတွေကကိုနိဗ္ဗာန်ကိုသွားခြင်းလေဆိုရင်တို့ဘယ်လန်းကသွားရမယ်ဆိုတာကြကြနနာသိဖို့လိုပါတယ်နော်ကဲနောက်သုတ်တံတစ်ခုပုဗ္ဗသုတ်တံဒီသုတ်တံလေးကိုခွန်ကြီးဒီနေရာမှာထည့်ထားတာဥဒိချက်ကလေးတစ်ခုရှိပါတယ်ဘုရားရှင်ရဲ့ အတိတလေးတစ်ခုနော်အဲဒီတော့သောတိပြည်စေတုံကြောတဲ့မှာဘုရားရှင်တရင်သုံးတော်မူခဲ့ဘုရားရှင်ကဒီသုံးတန်ကိုဟောကြားတော်မူခြင်းဖြစ်ပါတယ်နော်ယဟန်တို့ငါဘုရားသည်လောကနှင့်မငင်းခုံပါလောကကြီးကဒါလျင်ငါဘုရားနဲ့လာရောက်ပြီးငင်းခုံနေတယ်ပုပ္ဖတ်တုတ် ငါဘုရားရှင်ကလောကကြီးနဲ့မငင်းခုံဘူးအဲ့တော့ဘယ်လောကနဲ့မငင်းတယ်လို့မေးတော့သင်္ခါရလောကနဲ့မငင်းတာပါနော်ဒါပေမဲ့လောကကြီးကတော့ငါဘုရားကိုလာလာပြီးငင်းခုံနေတယ်အဲ့ဒီလောကကဘာလောကလဲဆိုတော့တတ္တလောကပေါ့ဥပမာသစ္စကပရဖိုက်တို့မြတ်စွာဘုရားကခန္ဓာ၅ပါးကိုအနတ္တလို့ဟောတယ်သူကအတ္တဖြစ်ကြောင်းလာပြီးတော့ငင်းခုံတယ်အဲ့ဒါမျိုးဆိုလိုတာနော်အဲ့ဒီမှာနောက်တစ်ခုယဟန်တို့ တရားအတိုင်းပြောတတ်သူသည်တရားကိုသာဓမ္မကိုသာပြောတတ်သူသည်လောကနဲ့တစုံတယောက်သောသူနှင့်မြမငင်းခုံပါနော်ယဟန်တို့လောကနဲ့ပညာရှိတို့ကပညာရှိသူတော်ကောင်းတို့ကမရှိလို့ခေါ်သမုတ်ထားတယ်ငါဘုရားရှင်ကလည်းမရှိလို့ပဲပြောဆိုပါတယ်ယဟန်တို့လောကမှာပညာရှိသူတော်ကောင်းတို့ကရှိတယ်လို့ပြောဆိုတယ်သမုတ်ထားတယ်ငါဘုရားရှင်ကလည်းထိုအရာမျိုးကိုရှိတယ်လို့ပဲ ပြောဆိုနေပါတယ်အဲ့ဒါကညင်းတာဟုတ်လားဟုတ်ပါဘူးဘာဖြစ်လို့ပညာရှိသူတော်ကောင်းတွေကိုဘုရားရှင်ကဒီမှာထုတ်ထားလဲဆိုတော့ပညာမရှိတဲ့လူဆိုတော့ပညာမျက်စိကကန်းနေတော့သူကပြောချင်တာရှောက်ပြောတာပြောချင်တာရှောက်ပြောတော့သူစကားအတင်ယူပြီးလိုက်ရှင်းနေလို့ရှင်ပြီးပါမလားမပြီးတော့ဘူးပညာရှိသူတော်ကောင်းတွေပြောတဲ့စကားကဒါလည်းပမာဏဖြစ်တယ်နော်ဒါကြောင့်ပညာရှိသူတော်ကောင်းတွေကိုစံထားပြီးတော့မြတ်စွာဘုရားကဟောနေတယ်ယဟန်တို့ လောကနဲ့ပညာရှိသူတော်ကောင်းတို့ကမရှိလို့သမုတ်ထားတဲ့အရာကိုငါဖျားရှင်ကလည်းမရှိလို့ပဲပြောဆိုသောအရာကအပင်ဤယဟန်တို့မြဲသောနေဆဖြစ်သောခိုင်ခံသောဒုဝဖြစ်သောတည်တံသောသတ္တတဖြစ်သောဖောက်ပြန်ခြင်းသဘောမရှိသောအဝိပရိနာမဖြစ်သောယုတ်တရားကိုလောက၌မရှိပါဘူးလို့ပညာရှိသူတော်ကောင်းတွေကခေါ်သမုတ်ထားတဲ့ ထိုယုတ်တရားမျိုးကိုငါဘုရားရှင်ကလည်းမရှိလို့ပဲဟောကြားတော်မူပါတယ်နော်ဝေဒနာပညာသင်္ခါရဝိညာဉ်ပုံစံတူပဲဟောထားပါတယ်ဒီတော့ပညာရှိသူတော်ကောင်းတွေကယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးဟာနေဆမြဲတယ်လို့လည်းမဟောဘူးဒုက္ခချမ်းသာတယ်လို့လည်းမဟောဘူးဒုဝခိုင်ခံ့တယ်လို့လည်းမဟောဘူးသတ္တတတိတနေတယ်လို့လည်းမဟောဘူးဘယ်လိုဟောလဲ အနိစ္စပဲဒုက္ခပဲအနတ္တပဲလို့သာလျှင်ဟောနေတယ်နော်အဲ့တော့ငါဘုရားရှင်ကလည်းဒီတိုင်းပဲဟောတာပါပညာရှိသူတော်ကောင်းတွေဟောပြောဟောတဲ့အတိုင်းပဲလိုက်ဟောနေတယ်ဒါညင်တာဟုတ်သလားမဟုတ်ဘူးနောက်တစ်ခုယဟန်တို့လောကနဲ့ပညာရှိသူတော်ကောင်းတို့ကရှိဤဟုသမုတ်အားငါဘုရားရှင်ကလည်းရှိဤလို့ပဲထိုဆိုသောအရာကအဖန်ဤယဟန်တို့ မမြဲသောဆင်းရဲသောဖောက်ပြန်ခြင်းသဘောရှိသောယုတ်တရားမျိုးကိုလောက၌ရှိ၏ဟုပညာရှိတို့ကသမုတ်အား၏ထိုယုတ်တရားမျိုးကိုငါပြခြင်းကလည်းရှိ၏လို့ပဲပြောဆိုပါတယ်ဝေဒနာပညာသင်္ခါရဝိညာဉ်ပုံစံတူပဲဘုရားရှင်ကဟောတယ်ဒီတော့လောကမှာဝေဒနာတညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးဟာအနိစ္စပဲဒုက္ခပဲအနတ္တပဲဖောက်ပြန်ပြည့်စည်နေတဲ့တရားတွေပဲလို့ဘုရားပညာရှိသူတော်ကောင်းတွေကပြောတယ် ပညာရှိသူတော်ကောင်းတွေကဟောကြတယ်ငါဖျားရှင်ကလည်းအနိစ္စပဲဒုက္ခပဲအနတ္တပဲလို့ပဲလိုက်ပြီးတော့ဟောတယ်ဖောက်ပြန်ပျက်စီးနေတဲ့တရားတွေပဲလို့ဟောနေတယ်နော်နောက်တစ်ခုယဟန်တို့လောက၌ပျက်စီးတတ်သောတရားဟူ၍ရှိလောက၌လောကဓမ္မနော်ထိုတရားကိုငါဖျားရှိသည်ကိုယ်တိုင်သိထိုးထွင်း၍သိတော်မူ၏ ကိုယ်တိုင်သိပြီးနှင့်ထိုးထွင်း၍သိတော်မူပြီးနှင့်ထိုတရားကိုငါဖျားသည်အဲ့ပြောဤဆိုတာလေးကတော့ဘုန်းကြီးတို့စာနယ်သုံးအရာပြောရင်တော့အစိခတိပဲဟောကြတော်မူတယ်အကျဉ်းဟောပေးတယ်နော်နောက်တစ်ခုဟောဤအဲ့ဒါကတော့ဒေသိတိအဲ့ဒါကတော့အကျယ်ဟောပေးတယ်နောက်ပညာနောက်ဘုန်းကြီးဘာသာပြန်လေးခုတော့ဒီနေ့ပြင်ထားပါတယ်ပညာတော်မူဤဆိုတာကတော့ကိုယ်ကိုယ်ပြပြသိအောင်ဟောကြားပေးတော်မူတယ်ဒီထားဤဆိုတာကတော့ တရားနာယူနေတဲ့အခုပြစ္ဆောဝကိငါးခုတို့လို့ပေါ့နော်တရားနာတဲ့အဲ့တရားနာနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်အသိဉာဏ်မှာဒီခန္ဓာငါးပါးဒီအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတာဒီနေအောင်မြတ်စွာဘုရားကဟောပေးတယ်နော်ဒီထိုက်ဖွင့်ပြဝိဝရတိဖွင့်ပြတယ်နော်အ내အဓိပ္ပာယ်တွေကဘယ်လိုဆိုလိုတယ်အ내အဓိပ္ပာယ်ကိုကြံ့ကြံ့နာနာဖွင့်ပြပြီးဟောပေးတယ်ဝေဖန်ဤခွဲခြားဝေဖန်ပေးတယ် ခွဲခြားဝေဖန်ပေးတယ်ဆိုတဲ့ဥစ္စာကတော့ယုတ်ကဘယ်နှပါးရှိလဲ28ပါးရှိတယ်အဲ့28ပါးကဘာတွေလဲဒါတွေဒါတွေဒါတွေဒါတွေဟောခွဲခြားဝေဖန်ပြီးတေချာဟောပြီးနော်နောက်တစ်ခုတီထိုက်ပေါ်လင်အောင်ပြုတ်ပေါ်လင်အောင်ပြုတ်တယ်ဆိုတာကဥဒါဟရုံပုံစံလေးတွေထုတ်ပြီးတော့ပေါ်လင်အောင်ပြုတ်ပေးတယ်ဆိုလိုတာကဖိနပိနုပမသုတ်တံဆုံးချစို့ယုတ်တရားတွေရေမြုပ်ဆိုင်နဲ့တူတယ်ဝေဒနာကရေပွက်နဲ့တူတယ် တင်ညာကတန်လျက်နဲ့တူတယ်သင်္ခါရကငပြောတုံနဲ့တူတယ်ဝိညာဉ်ကမျက်လည်နဲ့တူတယ်စသဖြင့်ဒီလိုဟောပေးတယ်ဒါပေါ်လွင်အောင်ဥဒါရုံပုံစံလေးတွေပြပြီးဟောပေးတယ်နော်အဲဒီတော့ပေါ်လွင်ထင်ရှားအောင်လဲသူကပြုလုပ်ပေးတယ်အဲဒီလိုပြုလုပ်ပေးပါလေယဟန်တို့မြတ်စွာဘုရားဒီကိုယ်တိုင်သိတော်မူပြီးသည်ဖြစ်ဖြစ်ထိုးထွင်းသိတော်မူပြီးသည်ဖြစ်ဖြစ်သိပြီးလျင်ပြောအပ်ဟောအပ်ပညာအပ်တိထအပ်ဖွင့်ပြအပ်ဝေဖန်အပ်ပေါ်လွင်အပ်သော ပေါ်လွင်အောင်ပြုအပ်သောလောကနှင့်ပျက်စီးတတ်သောတရားဟုသည်အဘယ်နည်းအဲ့ဒါတွေကဘာတွေလဲဆိုတော့မေတော့ယဟန်တို့ယုတ်သည်လောကနှင့်ပျက်စီးတတ်သောတရားသည်ထိုယုတ်တရားကိုငါဖျားရှိသည် ကိုယ်တိုင်သိထိုတွင်၍သိကိုယ်တိုင်သိပြီးလျှင်ထိုတွင်၍သိပြီးလျှင်ဟောပြတော်မူ၏နော်ပြော၏ဟော၏ပညာ၏တိထား၏ဖွင့်ပြ၏ဝေဖန်၏ပေါ်လွင်အောင်ပြု၏ယဟန်တို့အကျဉ်သူသည်ငါဖျားကပြောတော်လဲဟောတော်လဲပညာတော်လဲ ဒီထတော်လဲဖွင့်ပြတော်လဲဝေဖန်တော်လဲပေါ်လွင်အောင်ပြုတော်လဲမသိမမြင်ယဟန်တို့ပညာမျက်စိကန်းသည်ဉာဏ်မျက်စိမပါသည်ဖြစ်၍မသိမမြင်သောထိုပုတ္တဇဉ်ငမိုက်ကိုငါဖះအဘယ်သို့ပြုလုပ်ပေးနိုင်မည်နည်းဖះငါဘာမှလှုပ်မပေးနိုင်ဘူးခွန်ကြီးတို့ကလှုပ်ပေးလို့ရမလားမရပါဘူးမရတော့ဘူးเนาะနောက်တစ်ခုယဟန်တို့ ဝေဒနာသည်ပုံစံတူပဲနော်တင်ညာသင်္ခါရဝิญဉ်အလုံးပဲပျက်စီးတတ်တဲ့တရားတွေပဲဒီတရားတွေကိုငါဖျားကဟောပြတယ်ဟောပေးပြင်မဲ့လို့ဒီပုတ္တဇဉ်ပညာမျက်စိမရှိတဲ့ပညာမျက်စိကန်းနေတဲ့ဒီပုတ္တဇဉ်ငမိုက်သားကမသိဘူးဒီလိုမသိတဲ့ပုဂ္ဂိုလ်မျိုးကိုငါဖျားဘာလို့ပေးနိုင်တော့မလဲစဉ်းစားကြည့်ဖို့တသုတံဝန်ကနော်ဒုံမေဟိကိစ္စမတ္တပံအခါတာရောတထကတာ သင်တို့ပြုတင်ပြုတဲ့လုပ်ငန်းရပ်ကိုသင်တို့လုပ်ပါငါဘုရားရှင်တို့ကတော့အခါတာရဟောကြားပြတတ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ပါတယ်ဆိုပြီးဟောပေးပေမဲ့သူကမသိမသိတဲ့ပုဂ္ဂိုလ်ကိုဘယ်နဲ့လုပ်တော့မလဲသိအောင်လည်းသူကမကြိုးစားဘူးနော်ဒါကြောင့်ဒီတရားတွေကိုမသိခဲ့ဘူးဒီယုတ်ယုတ်ဝေဒနာတင်ညာသင်္ခါရဝิญဉ်ခေါ်တဲ့ဒီခန္ဓာ၅ပါးကိုဘုရားရှင်ဟောပြတော်မူတဲ့အတိုင်းဟုတ်တိုင်းမှဆိုမသိခဲ့ဘူးဆိုရင်ကောမဂ္ဂုနိဗ္ဗာန်ရမလားမရဘူးသန္တရာဝဇ္ဇင်းဒုက္ခကုန်မလား မကုန်ဘူးဒါကြောင့်ဘုန်းကြီးတို့ဝိပဿနာကျင့်တဲ့အချိန်ခါမှာငါကျင့်ရမယ့်တရားတွေကဘာတရားတွေဆိုတာကိုတော့ကွယ်ကွယ်ပြပြကြကြနတ်နတ်သိထားပြီးဖြစ်ဖို့လိုနေတယ်ငါဒီတရားတွေကိုသိအောင်ကြည့်ရမယ်ဆိုတော့ယုံကြည်ချက်ကိုစိုးစိုးမြဲမြဲချမှတ်ထပ်ဖို့လည်းလိုတယ်ဘုရားရှင်အပေါ်၌ယုံကြည်တယ်ဘုရားရှင်ဟောကြားတော်မူတဲ့တရားတော်အပေါ်၌ယုံကြည်တယ်ဆိုရင်ငါဒါလုံးမဖြစ်တော့မယ်ဆိုတာကိုသိချာဆုံးဖြတ်ဖို့လိုတယ်နော် ယုံဝဝလိုက်ပြီးလုံနေလို့ဟိုတရားနားလိုက်ဒီတရားနားလိုက်မနာရဘူးမဟုတ်ကြီးမဆိုလို့ပေါ့မှန်တယ်တရားပဲတရားပြည့်ပြည့်နားပါဘုန်းကြီးတို့အားပေးပါတယ်ဒါတော့နော်သို့တော့ဒီသာသနာတော်အရှင်ခိုင်ကတည်ထံရေးကအခုလိုတရားမှားတွေကဝင်ပြီးနေရာယူပြီးတော့မှန်ကန်တဲ့တရားတွေကကွယ်ပြောက်သွားခင်ပဲဆိုရင်သာသနာကြီးကကွယ်မသွားဘူးလားကွယ်သွားတာပဲတဖြည်းဖြည်းကွယ်သွားတာပဲနော်ဘုန်းကြီးတို့ကသဗ္ဗဘုရားရှင်သာသနာတော်ကွယ်ပုံတွေကိုပြန်ပြီး အထက်ကရာဒီမှာဖော်ပြထားတာကြည့်လိုက်ရင်ဝမ်းနဲ့ဖို့သိကောင်းပါတယ်နော်နောက်ဆုံးသာသနာကွဲလာပြီဆိုလို့ရှိရင်တော့အဘိဓမ္မာကစပြီးကွဲပါတယ်အဘိဓမ္မာနဲ့စပြီးကွယ်လိုက်တဲ့ဥစ္စာတွေနောက်ဆုံးကျင့်စဉ်တွေပြောက်ပြီးယဟနာဆိုတာမဖြစ်နိုင်တော့ဘူးနောက်အနာဂံဆိုတာမဖြစ်နိုင်တော့ဘူးနောက်တဂရကံဆိုတာလည်းမဖြစ်နိုင်တော့ဘူးနောက်သောတာပန်ဆိုတာတော့မဖြစ်နိုင်တော့ဘူးအဲ့ဒီကနေစပြီးတော့နောက်ဆုံးကွယ်လိုက်တာအဘိဓမ္မာကွယ်တယ်သုတ်တန်တွေကွယ်တယ်နောက်ဆုံးဝိနည်းနည်းပါးပါးကျန်တယ် နောက်ဆုံးကြတော့လေဝီကြီးကဘာဖြစ်လာလဲဝါယုံဆိုရင်လက်ပင်မှာပတ်ထားလောက်ပဲရှိပြီးတော့အကုန်လုံးလူဝတ်တဲ့ဥစ္စာတွေဝတ်ကုန်ကြတော့တယ်အဲဒီလိုတွေဖြစ်လာတယ်နော်ဒါကြောင့်သာသနာတော်တစ်ဖြည်းဖြည်းကွယ်ပတ်သွားတာဟာဒီသောတပန်တက္ကရာကအနာဂံယဟန္တာဆိုတဲ့ဒီသူတော်ကောင်းတွေကွယ်ပတ်သွားခြင်းကစတာပဲအဲဒီတော့ပရိယတရားတော်တွေကွယ်ပတ်သွားခြင်းကစပါတယ်နော်ဒါကြောင့်ဘုန်းကြီးတို့ သာသနာတော်ကြီးမကွယ်ပစေခြင်းဘူးမပြောက်စေခြင်းဘူးဆိုရင်မိမိတို့ဘုရားဟောကြားတော်မူတဲ့တရားတွေကိုမိမိတို့ထိမ့်ထားဖို့လိုတယ်ထိမ့်ထားတယ်ဆိုတာကတော့လက်တွေ့ကျင့်ဖို့လိုတယ်နော်ဘုရားရှင်ပြိဋိဘံစံတော်မူကံဤဆိုကြသောနော်ဘုရားရှင်မှာကြတော်တဲ့စကားလေးတွေထဲမှာတစ်ခုပါတယ်ဣမေသသူဗ္ဗတ္တ ဘိက္ခုသမ္မာဝိဟရေယံအတုံညောလောကအရဟံတေဤအတ္တသူဗဒ္ဓငါဘုရားရှင်ရဲ့ဒီဟန်ဒီဟာငါဘုရားရှင်ရဲ့သံဃာတော်မှာသမ္မာဝိဟရေယံကောင်းမွန်စွာသာနေထိုင်သွားကြမယ်ဆိုရင်အတုံညောလောကအရဟံတေဤအတ္တလောကကြီးဟာယဟန္တာပုဂ္ဂိုလ်တို့ဖြင့်ဘယ်တော့မှစိတ်သုံးမသွားနိုင်ပါဘူးဒီလိုဖွင့်ထားဒီလိုဟောသွားတယ်ဟောတော်တယ်မှာတမ္မာဝိရိယံကောင်းမွန်စွာနေထိုင်နေဆိုတာကဘာလဲဆိုတာနဲ့ပတ်သက်လို့ အထက်ကရကဖွင့်ထားတယ်နော်သောတာပန်ဖြစ်အောင်ကျင့်တယ်ပုဂ္ဂိုလ်တယောက်ကကျင့်ပြီးတဲ့အချိန်ခါမှာမိမိသောတာပန်ဖြစ်တယ်လို့အခြားပုဂ္ဂိုလ်တွေကိုလည်းသောတာပန်ဖြစ်အောင်သုံးသင်ပြသပြီးလက်ဆင့်ကမ်းပေးတယ်မိမိကတရားရကံဖြစ်အောင်ကျင့်တယ်အခြားပုဂ္ဂိုလ်တွေကိုလည်းတရားရကံဖြစ်အောင်လက်ဆင့်ကမ်းပြီးတော့သင်ကြားပေးတယ်မိမိကအနာဂံဖြစ်တယ်တခြားပုဂ္ဂိုလ်တွေကိုလည်းအနာဂံဖြစ်အောင်လက်ဆင့်ကမ်းပြီးတော့သင်ပေးတယ်မိမိကယဟန္တာဖြစ်တယ် တခြားပုဂ္ဂိုလ်တွေကိုလည်းယဟန္တာဖြစ်အောင်လက်ဆင့်ကမ်းပြီးတော့သင်ပေးတယ်အဲ့ဒီလိုသင်ပေးပြီးတော့လက်ဆင့်ကမ်းပြီးတော့နေထိုင်သွားကြမယ်ဆိုရင်လောကကြီးဟာယဟန္တာပုဂ္ဂိုလ်တို့ဖြင့်ဘယ်တော့မှစိတ်သုံးပြီးမသွားနိုင်ပါဘူးဆိုပြီးတော့ဟောတယ်အဲ့ဒီလိုမနေကြဘူးဆိုရင်တော့စိတ်သုံးသွားမှာပဲဒါကြောင့်ဘုန်းကြီးတို့သာသနာတော်ကြီးအရှိခင်ကတည်တတ်ခြင်းလေဆိုရင်ဘုန်းကြီးတို့လက်တွေ့ကျင့်ဖို့လိုနေတယ်နော် အဲဒီလိုလက်တွေ့ကျင့်ပြီးတော့လက်ဆင့်ကမ်းဖို့လိုနေတယ်လက်တွေ့ကျင့်ပြီးလက်ဆင့်ကမ်းကျင်တယ်ဆိုလို့ရှိရင်တော့ဒီဘုရားဟောဒေသနာတွေကိုဘေးဖယ်လိုက်လို့မရဘူးဒီဘုရားဟောဒေသနာတော်တွေကနိဗ္ဗာန်ကိုဘယ်လမ်းကသွားရမလဲဆိုတဲ့လမ်းကိုစနစ်တကျညွှန်ကြားပေးနေတဲ့ပေရန်ကြီးဖြစ်ပါတယ်ဒီပေရန်ကြီးဘေးဖယ်လိုက်ရင်မိမိတို့လမ်းကချော်သွားပြီဖြစ်တယ်လမ်းလွဲသွားရင်မိမိတို့လိုချင်နေတဲ့ဒီနိဗ္ဗာန်ကိုရောက်ပါမလားမရနိုင်ဘူးအဲဒီတော့ နိဗ္ဗာန်သွားရမှာတရားဤသောလမ်းမရှိတယ်အဲ့တရားဤသောလမ်းကတတိပဌာန်၄ပါးပဲဖြစ်တယ်ဆိုတာခွန်ကြီးနေတန်းချီခဲ့တယ်နော်အဲ့ဒီတတိပဌာန်၄ပါးဆိုတဲ့ကျင့်စဉ်နဲ့မဂ္ဂင်၈ပါးဆိုတဲ့ကျင့်စဉ်ဘာကွာတယ်လဲလို့မေးစရာတော့ရှိတယ်မဂ္ဂင်၈ပါးနဲ့သွားရတယ်လည်းပြောတယ်တတိပဌာန်၄ပါးနဲ့သွားရတယ်လည်းပြောတယ်ဘာကွာတယ်လဲလို့မေးစရာရှိတယ်အဲ့ဒီနှစ်ခုကိုကိုယ်ကပြပြနားလည်ဖို့လိုပါတယ်တတိပဌာန်၄ပါးကိုကျင့်ခြင်းဒီမဂ္ဂင်၈ပါးကိုကျင့်နေသည်ပဲမြည်တယ်မဂ္ဂင်၈ပါးကိုကျင့်နေတာလည်း တတိပဒံ၄ပါးကိုကျင့်နေတာပဲအဲ့မဂ္ဂင်၈ပါးထဲမှာတမ္မာတတိဆိုတာပါတယ်အဲ့ဒီတမ္မာတတိကဒီတတိပဒံ၄ပါးပဲမဂ္ဂင်၈ပါးထဲမှာပါနေတဲ့ဒီတတိကတမ္မာတတိဖြစ်ခဲ့ရင်တမ္မာတတိကတတိတစ်ခုတည်းမဟုတ်တတိရဲ့အာယုန်တွေရှိတယ်အဲ့ဒီအာယုန်တွေကိုကိုယ်ကပြောင်းပြောင်းသိအောင်ကြိုးစားအထောက်ရပါအထုတ်တဲ့အပိုင်းမှာဒီမဂ္ဂင်ရှင်ပန်းနဲ့အထုတ်ရတာပဲเนาะအဲဒါကြောင့်မဂ္ဂင်ရှင်ပန်းကဒီတတိပဒံကျင့်စဉ်ထဲမှာလည်းပါနေပါတယ်အဲဒါကြောင့်ဘုန်းကြီးတို့ဒီတတိပဒံကိုဒီနေ့နည်းနည်းလေးနှီးတမ်းပြောကြည့်ကြရအောင်เนาะ ပါဠိတော်လေးတွေကြက်ပြီးတော့ထားရင်တော့ဘုကောင်းပါတယ်ဒါကုသိုလ်အမတန်ရတဲ့သုတ်တန်တွေပဲနော်ကျင့်စဉ်ကိုလည်းတတိချာချာမှတ်မိတယ်ဟာမင်းတို့ဘာသာပြန်မရသေးပါလားဟဲ့ဘယ်မလဲမင်းတို့ဟာအာမင်းတို့ငါညှင်းတဲ့ကောင်းနေပဲဟမ် ဟာဒါဘာသာပြန်မဟုတ်ဘူးပါဠိပဲရှိနေတယ်ဘယ်မလဲမင်းတို့ဘာသာပြန်အာဘယ်လိုလဲမင်းတို့ထေရဝါဒငါတိချာပြောထားတယ်မဟုတ်ဘူးဒီဥစ္စာကုန်လုံးလိုက် မရဘူးလားမရှိရင်လည်းဘုန်းကြီးပါဠိကြည့်ပြီးတော့ပဲဟောတော့မယ်နော်တခုတည်းနဲ့ပဲရမယ်ဘယ်ကြည့်သိပါ38တခုပဲ ဆရာအကုန်လုံးအကုန်လုံးငွေလိုက်ကိုနေလို့နော်ဟာဘယ်မလဲဟုတ်ဒီကငါငငယ်တုန်းကတော့အတန်ကောင်းပါတယ်ကွာသကောနဲ့ပခက်အကြ